အားလုံးမင်္ဂလာပါအားလုံးရှင်လန်းချမ်းမြေ့ကြပါစေအနန္တအနန္တငါးပါးကိုခတ်ယူဆရာတော်မေတ္တာပို့ကာရဝပြုကြပါစို့ဘုဒ္ဓဂုဏအနန္တောဓမ္မဂုဏအနန္တောသံဃဂုဏအနန္တောမာတာပိတုဂုဏအနန္တော အာစရိယဂုဏအနန္တောအနန္တအနန္တငါးပါးကိုရှိခိုးပါ၏ဗျာဆရာတော်ရှင်သူမြတ်ဗျာတပည့်တော်တို့နှင့်ဝိနည်းတတော်အပေါင်းတို့သည်အဝေအဝေယဝန္တုအေးရန်ကင်းကြပါစေ အပြပစ္စာဟွန်တုစိတ်ဆင်းရဲကင်းကြပါစေနိဂါဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနာပရိဟာရန္တုကြာကြမမချမ်းရသာသာဖြစ်မိတို့ခန္ဓာဝင်ကိုသာသနာဝင်ကိုစောင့်နိုင်ကြပါစေဒုက္ခမှုစံတုဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလတ္တသမတ္တိတော မာဝိကစ္စံတုရှိပြီးသောစိတ်တိမ်ချမ်းသာမှမရေရောကြပါစေနှင့်ကာမတကာကံတာလင်ကိုပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်သူမြတ်ဗျာဆရာတော်ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေ ကိုယ်စင်ရဲ့ကဲပါစေကြကြမမချမ်းသာပြေခန္ဓာဝင်ကိုသာသနာ့ကိုစွားနေပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓကြီးတရားတော်များကိုတည်ယူလေ့လာကျင့်ခွင့်ရသည့်အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ဗျာတပည့်တော်တို့ဒီမြတ်ဗုဒ္ဓကြီးတရားကိုယူသိလေးစားစွာဖြင့်လေ့ကျင့်အားထုတ်ပါပြီရှင်ဗျာခုနိုင်ထုတ်ပြီးတော့ဖြစ်နေတဲ့တရားစခန်းစားရ ရှင်ပါသီလာယူမယ်နော်အလုံးလိုက်ဆွေးကြအံဗန္ဒီအံဗန္ဒီဣတရဏီနတဟဣတရေနတဟအထင်္ဂသမဏဂတံအထင်္ဂသမဂတံဥဘောဒထသီလံဥဘောဒလတိတံဓမ္မယာသာမိဓမ္မယာသာမိ အနုကံကတဝါအနုကံကတဝါတိလံဒေတာတိလံဒေတာမေဗန္တိမေဗန္တိယမံဝရမိတဝရိတာအမဗန္တိပါရှင်ဖျားနမောတတဗုဒ္ဓဝါဒောရဒောသမ္မာသမ္ဗုဒ္ဓတ္တနမောတတဗုဒ္ဓဝါဒောအရဟဒောသမ္မာသမ္ဗုဒ္ဓတ္တ နမောတတဘဂဝတောအရဟတောသမ္မန္တမုဒတနမောတတဘဂဝတောအရဟတောသမ္မန္တမုဒတဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိတံဃံတရဏံဂစ္ဆာမိဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိတံဃံတရဏံဂစ္ဆာမိ ဒုတိယမိဒုတံတရဏဂစ္ဆာမိဒုတိယမိဓမ္မတရဏဂစ္ဆာမိဒုတိယမိတံဃံတရဏဂစ္ဆာမိတတယမိဗုဒ္ဓံတရဏဂစ္ဆာမိတတယမိဓမ္မတရဏဂစ္ဆာမိတတယမိတံဃံတရဏဂစ္ဆာမိတရဏဂမနံပရိပုံဏံအမဗန္ဒီပါရှင်ဗျာ အနာရိပါဒာဝေရမဏိတေခာပဒံသမာရိယာမိပါဏာတိပါဒာဝေရမဏိတေခာပဒံသမာရိယာမိအာဒိနာဒါနာဝေရမဏိတေခာပဒံသမာရိယာမိအာဒိနာဒါနာဝေရမဏိတေခာပဒံသမာရိယာမိအဗျမစရိယာဝေရမဏိတေခာပဒံသမာရိယာမိအဗျမစရိယာဝေရမဏိတေခာပဒံသမာရိယာမိ မုသာဝါရဝိရမဏိတိခာပဒံသမာရိယာမိမုသာဝါရဝိရမဏိတိခာပဒံသမာရိယာမိသုရာမေရိယာမေသာပမာရဌာနာဝိရမဏိတိခာပဒံသမာရိယာမိသုရာမေရိယာမေသာပမာရဌာနာဝိရမဏိတိခာပဒံသမာရိယာမိဝိကာလဘောဇနာဝိရမဏိတိခာပဒံသမာရိယာမိ ဝိကာလဘောဓနာဝေရမဏိတိခာပရံသမာရိယာမိနေသာအစ္စာခိတာဟိတာဝါရိတာဝါရိတာဝိတုကဝိတုကဒသနာဒသနာမာလာကန္ဒမာလာကန္ဒဝိလေပနဝိလေပန ဓာရဏဓာရဏမန္တနာမန္တနာဝိဝုဒနာဌာနာဝိရမဏိတိခာပဒံသမာရိယာမိဝိဝုဒနာဌာနာဝိရမဏိတိခာပဒံသမာရိယာမိဥ္စာတေနာမဟာတေနာဝိရမဏိတိခာပဒံသမာရိယာမိဥ္စာတေနာမဟာတေနာဝိရမဏိတိခာပဒံသမာရိယာမိ ဣဒံမိဘုံညံဣဒံမိဘုံညံနိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယောဟောတုဟောတုအပမဒေနာတမရိထအပဗဒေဝရှင်ဖျာဖျားချကိုကြမယ်နော်ဖျားချကိုတော့ဒီနေ့လေဒီဆရာတော်ဖျားကြီးရဲ့ ခုနှစ်နှစ်ဖြာရှိခိုးပေါ့ဗျာဆောင်းရနံပါတ်6ဆောင်းရနံပါတ်6မှာလေဆရာတော်ဘုရားရဲ့ခုနှစ်နှစ်ဖြာရှိခိုးအဲဒီမှာပြောပါနမောတတသုံးကောင်းရုံနဲ့ မောတတသုံးခေါက်ဆိုပြီးတော့မှဒီသုံးလို့ရှင်းပြန်ဆိုရမယ်နော်အလုံးလိုက်ဆိုအတူတူဆိုမယ်နမောတတကဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ နမောတတဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာသုံးလူရှင်ပင်ကျွန်းတိတ်တင်အောင်ဝင်ဆက်ချောနဗျမာရုပညာယုစုတောင်းပန်မှုကြောင့်တရုဏကိုရှွန်းရှွန်းဆိုသည်အာဇုလာတိကျွမ်းမင်းကျွမ်းမင်းဒီဝဲ Chande Chivu Tande Nadu Yengo Kemago Tande Yuga Ela Jango Mahadagi Chao Se Chijo Kasong Lavi Dog Jani We Chamye Song Si Long Vinina Lai Lai Su Paro Mundi နလူအောင်မြို့လမ်းမှာကိုဟောမြင်မြောက်သော16 16နှစ်ရွယ်ပြုနုနယ်30ရွှေရသိညာသိညာလေးသုံးနှစ်လျင်ဘုံဘုံဘုံသည်ပြန်လည်အနုမူ၍ ရွယ်မှုနုချို29ဝယ်လင်းမျိုးနမိန်နတ်ပြဟိချောင်းချွေစိညင်းညိုသဝေဘုကဝါစုလာပြီဇာမီနေဝယ်ချမ်းမြေရကိုဘောရလူပြီဒုံမြဲမြေခမကိုတောရမြိုင်ပေါ်6နေပြောခါရတဘုံ ဝိညာဉ်ကြုံကလုံလာပြေသင်နေဝေမြေမြေဗမေပလင်ဝေထက်ရွှင်ရောင်တော်ကြီးပိတံတိနေမကြီးကြည်ပြူလေတော်မူလျက်ရန်သူခပိမိုက်သိကိုရှင်ရှင်ပေပြောင်းအလင်းပေါက်ခါထွန်းတော်ဘုံတော်တောင်းလုံးကျော်သည် သုံးဘောလူတို့ငြိမ်းပါကိုဖရာဖြစ်ခါဤကရာတို့စကြာစီစွာဖြန့်ကျင်စွာ၍ငါဘဝကီဆုံးညီနေမဟိတတောတိုင်ပေါင်းမှာခံရောင်းကလာနတ်ပြမအာဝါဇူလာပြီစနေနေ့ဝဲ ကျွေကျွေလျံကျဲတဲ့ဆက်ကူမိမွေတွေကြဟောပေါ်ကြသည်တရားနာစီရောနေကိုတရားနာစီဆောယုံနေလည်းကသုံးပြီဘုံတိုင်းတသောင်းတိုင်းဝဲသူထိုင်သာသူနတ်လူယမသတ္တဝါကိုခေမောင်တော်တို့ ထုံးဖြင့်ဆောင်ဖို့ပြီးကဝါလီဝါလီသမားတကားရှိစေသုတိသုတိကျွဲကဓာလေးစေစီတကိယဝေနမန္တတိုင်းသန္တိုင်းတိုင်းမယုတ်ဥတိနာယုယေသုံ၌သုံလာတိအင်္ဂါတိဝေချမ်းမြေနေဟုစံတော်မူသည် ဝမ်းစုတောင်းလို့ရဘူးဒီနေဘူးစံပြီးရှုမိတာသင်္ကီချွေလောလောင်းတော်ကိုဝေလောကဆုံးလာစုံကြုံကဆုံးနေဝေဖွငွေမနောတတ္တိဇောလင်ရှင်ဇောညာဆက်တိဋ္ဌံချက်ဖြင့်နန္တကောယောမိဘူးတော်သည် ပြီးတော့ရှင်စေတွင်တွေကိုသူသူခုနနေသာချမ်းမြေကိုဆွေဆွေကြည်ပြူအာယုံယူလျက်သုံးလူတို့နာမြတ်တဲ့မြတ်သားကိုလိုကြောက်ကိုသုံးမမွန်စွာဝန္ဒနာဖြင့် တရာတတပြုပြုကျွန်းရှိခိုးသည်ကောင်းကျိုးကတိုင်းကျွဲသည်သောသဆုံးဘဝတန်ဉဏ်ကလေပညာရာဗိဓမာနှင့်ကြီးညာကျော်ကြားလူများကိုတရားစီကြီးချင်းချင်းသည်မိစေတရံဉာဏ်မှန်သည် နိဗ္ဗာန်အောင်မြူရောက်စီတော်သုံးလူထုထားမြတ်တရားနေရှစ်ပါးတန်ခါယရဏဟုတတာယုကျိုးလူဆုံးမှု၏တခိုးပါယဤပုံညာကြောင့်ထေတမြတ်မြင်ဘဝတွင်လည်းကိစ္စအရေကောင်းကျိုးကျွဲလျက် ဆယ်ပြားကြီးပါရပြီးတဲ့ဆယ်လီဆယ်လီပုံညာမြတ်ဓမ္မလည်းနေဆရှင်မျိုးဟိတင်တို့သည်သဇုကြမင်းရှိသည်တော်ဘဝတပံจิตတုံပြန်လေလေတံပဲဆွေရပြည့်ကင်းတုံလိ၍ရှင်ချင်းမြတ်စွာသာသနာလင်း ယောဝထေဝိနိယတမှုလူကောင်းတောင်းကောင်းဝါကောင်းနေညွညောင်းသန္တိတိဟိယေဆွေလေဆွေလေပြုလေတကူတွေဒီလာနေထွန်းတင်ပါစေတော်အတိအလိမ္မာဉာဏ်ဉာဏ်ပညာနဲ့တတ္တာသီလာသုတ္တပိပြုဂုဏ်တကူ အမျိုးမျိုးလေးပေါ်တရင်ကျော်လေသူတော်ရုံနှုံးချစ်တုံးရာအမမလိုက်ဆရာဤစင်ပြူအလူရေးရေးဆက်လက်နဲ့မကွာရှစ်ပြာဟုမယုတ်ကျိုးစာလေးပါပြမလေးပါပြမရှုရှုံရှုံဆိုသည်ကုသိုလ်လုံးကိုလုံး တော်ပရမညာပလင်ကံကိုဝေဝေမာအိမံစေအောင်ဝဲတည်၍ခိစာဒီလုံးတိမ့်တိမ့်ချုံလျက်ခြေဘုံဆိုင်သူဝင်းတော်ဘုရားသုံးလူတကင်ဒီရှင်ကိုအမြင်ဖူး၍ အထူးအထူးညီညွတ်ဘုန်းကြီးကိုသည်နတ်ဘုံနိဗ္ဗာန်ရောက်စေသောသုံးလူထွဋ္ဌာမြတ်တရားနှင့်ရှင်ပါတန်ငါရိယာအာရဏမိုးရွာရွာသွန်ဖြူ၍ဘုရား၆စုကိုရကုန်ကိုအာကိုရကုန်ကိုအာယုချင်းကျူနှုတ်ရာမြူ၍ ကြည်နုစွာစွာရှိကိုရသည်ဘုံရောက်ကုသိုလ်ဖို့ကိုလည်းမွေမိခင်နေအခင်စခင်စရာညာတကာကသတ္တဝါများနတ်တို့အားလေယာညာပါစေညဝေဒီကောင်းထွေသာဓုဟောစေတော် 928မေတ္တာဘုံမင်းတောင်းအရနဲ့နောက်တောင်တောင်းအရပေါ့928မေတ္တာတော့စာမျက်နှာ20 20မှာရှိပါအော်ဆရာဆရာလေး20ဆက်ဆက်20อืมရပြီ အပေါ်ပြန်တက်အဲ့ဒါလေးပဲပြန်ဆုံးအရမျက်နာလေးထိုင်ရဒီကကြတော့ဘုန်းကြီးတို့ရှေးရရှေးတောင်တောင်ရပြီးတော့တောင်ရနဲ့နောက်တောင်တောင်ရနော်အဲ့ဒီတောင်မယ်တောင်ရ၌ရှိသောအာလုံးသောတတ္တဝါတွေဘေးရန်ခတ်သိငြိမ်းကြပါစေသောတာခတ်သိငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ပါအေးချမ်းကြပါစေတောင်ရ၌ရှိသောအလုံးသောထင်ရှားအသက်ရှိသူတွေအေးရန်ခတ်သိမ်းငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ပါအေးချမ်းကြပါစေအစာနာလေးပြန်တော့မယ်ဆောက် အလုံးသောထင်ရှားရှိသူပေဘေးရန်ခတ်သိမ်းခြင်းကြပါစေဒေါသခတ်သိမ်းခြင်းကြပါစေစိရခတ်သိမ်းခြင်းကြပါစေနှုတ်စိမ်ဝမ်းကြကြပါစေသာမဏေ20စာပိုင်းလေးထုတ်တာအလုံးသောပုတ်ထင်ရှားရှိသူတွေဘေးရန်ခတ်သိမ်းခြင်းကြပါစေ သောတာကတိငြိမ်းကြပါစေ။ရှင်ရကတိငြိမ်းကြပါစေ။နှလုံးမိဘအေးချမ်းကြပါစေ။တောင်ရ၌ရှိသောအလုံးသောပုဂ္ဂိုလ်တွေဘေးရန်ကတိငြိမ်းကြပါစေ။သောတာကတိငြိမ်းကြပါစေ။ င်းရဲကသိငြိမ်းကြပါစေနှလုံးစိတ်မှာအေးချမ်းကြပါစေစာနာလေးပုဂ္ဂိုလ်7ယောက်ထိုးထားမယ်ဇာမဏ20အလုံးသောခန္ဓာကိုယ်အတဘောရှိသူတွေအာနေအခါငြိမ်းကြပါစေသောတာကငြိမ်းကြပါစေဆင်းရဲခတ်သိငြိမ်းကြပါစေချမ်းကြပါစေဟောနေတဲ့တန်လား ဥဒိသဥဒိတဘောခုနှစ်တောင်ရ၌ရှိသောအလုံးသောမြို့သမီးတွေမြို့သမီးတွေဘေးရန်ခတ်သိငြိမ်ကြပါစေသောတာခတ်သိငြိမ်ကြပါစေရှင်ရခတ်သိငြိမ်ကြပါစေနှလုံးစိတ်ဝါအချမ်းကြပါစေပေါ်တက်လာပုဂ္ဂိုလ်ဆန်ရောကိုကြည်နာအပေါ်အပေါ်နာလေအလုံးပေါ်တက်လာအလုံးသော အမျိုးသားတွေဘေးရန်ခတ်အောင်ဆွေအလုံးသောအမျိုးသားတွေဘေးရန်တောင်းရ၌ရှိသောအလုံးသောအမျိုးသားတွေဘေးရန်ခတ်သိငြိမ်ကြပါစေဒေါသခတ်သိငြိမ်ကြပါစေဘေးရန်ခတ်သိငြိမ်ကြပါစေအလုံးစိမ်ဝမ်းချမ်းကြပါစေအောက်ဆက်ကြည့်မယ်တောင်းရ၌ရှိသောအလုံးသောရိယာပုဂ္ဂိုလ်တွေ ဘေးရန်ခတ်သိငြိမ်ကြပါစေဒေါသခတ်သိငြိမ်ကြပါစေစိရခတ်သိငြိမ်ကြပါစေနှလုံးစိတ်လုံးစိတ်ချမ်းကြပါစေတောင်းရ၌ရှိသောအလုံးသောပုရုဇဉ်ပုဂ္ဂိုလ်တွေဘေးရန်ခတ်သိငြိမ်ကြပါစေဒေါသခတ်သိငြိမ်ကြပါစေ ဆင်းရဲကသိငြိမ်းကြပါစေနှလုံးစိတ်ဝါးချမ်းကြပါစေတောင်ရ၌ရှိသောအလုံးသောနတ်မြမာတို့သည်ဘေးအကသိငြိမ်းကြပါစေတောတကသိငြိမ်းကြပါစေဆင်းရဲကသိငြိမ်းကြပါစေနှလုံးစိတ်ဝါးချမ်းကြပါစေတောင်ရ၌ရှိသောအလုံးသောလူသားတို့သည် ဘေးရန်ကတိညင်ညာပါစေဒေါသကတိညင်ညာပါစေစိရကတိညင်ညာပါစေနှလုံးစေဝအကျမ်းကြပါစေတောင်ရ၌ရှိသော အလုံးသောပေဘုံသားတွေဘေးရန်ကတိညင်ညာပါစေဒေါသကတိညင်ညာပါစေစိရကတိညင်ညာပါစေနှလုံးစေဝအကျမ်းကြပါစေ အပေါ်ပြန်တက်လာကိုရှိနောဒိတာပုဂ္ဂိုလ်အပေါ်အဲရပြီအဲဒီမှာအလုံးသောတတ္တဝါတွေဒါအနောက်တောင်တော်ရနဲ့စပုံမယ်နောက်တောင်တော်ရ၌ရှိသောအလုံးသောတတ္တဝါတွေတေယခတိကြပါစေသောတာခတိကြပါစေ စီရေကတိယပါစေအလုံးစေဝါအေးချမ်းကြပါစေအလုံးသောအသက်နောက်တောင်နောက်ရ၌ရှိသောအလုံးသောအသက်ရှိသူတွေဘေးရန်ခတိငြိမ်ကြပါစေသောတာခတိငြိမ်ကြပါစေဆင်းရဲကတိငြိမ်ကြပါစေနှလုံးစေဝါအေးချမ်းကြပါစေ နောက်တောင်တောင်ရ၌ရှိသောအလုံးသောထင်ရှားရှိသူဘေးရန်ခတ်သိမ်းခြင်းကြပါစေသောတာခတ်သိမ်းခြင်းကြပါစေစေယကသိမ်းခြင်းကြပါစေနှလုံးစေဝါချမ်းကြပါစေအနောက်နောက်တောင်တောင်ရ၌ရှိသောအလုံးသောပုဂ္ဂိုလ်တွေဘေးရန်ခတ်သိမ်းခြင်းကြပါစေ ဒေါသကငြိမ်းကြပါစေ။စိရကတိငြိမ်းကြပါစေ။နှလုံးစေဝအေးကြပါစေ။နောက်တလုံးနောက်တောင်တောင်ရ၌ရှိသောအလုံးသောခန္ဓာကိုယ်တော်ရှိသူသည်ဘေးရကတိငြိမ်းကြပါစေ။ဒေါသကတိငြိမ်းကြပါစေ။ ဆင်းရဲကတဲ့ငြိမ်းကြပါစေနှလုံးစင်ပါချမ်းကြပါစေနောက်တောင်တောင်ရ၌ရှိသောအလုံးသောယောသမီးတွေပေယံကတိငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေစီယကတိငြိမ်းကြပါစေနှလုံးစင်ပါချမ်းကြပါစေ အနောက်တောင်တောင်ရ၌ရှိသောအလုံးစုံမျိုးသားတွေဘေးရန်သိညင်ကြပါစေသောတာခတိညင်ကြပါစေစေယကတိညင်ကြပါစေနှလုံးနှလုံးစီဝါအေးချမ်းကြပါစေနောက်တောင်တောင်ရရှိသောအလုံးစုံရိယာပုဂ္ဂိုလ်တွေ ပေယကတိညိကပါစေသောတာကတိညိကပါစေစေယကတိညိကပါစေနှလုံးစေဝါဣချာကြပါစေအနောက်နောက်တောင်တော်ရ၌ရှိသောအာလုံးသောဘုရုရှင်ပုဂ္ဂိုလ်၏ပေယကတိညိကပါစေသောတာကတိညိကပါစေ စီရေကတိယတိလုံးစေဝါလုံးစေဝါအေးချမ်းကြပါစေအနောက်တောင်နောယနာရှိသောအလုံးသောနတ်မြမာတွေဒီယံကတိညပါစေသောတာပတိညကြပါစေနှလုံးဧကတိညကြပါစေနှလုံးနှလုံးစေဝံအေးချမ်းကြပါစေ အနုတ္တနောက်တော်တွင်၌ရှိသောအလုံးစုံလူသား၏တေယကသတိငြိမ်ငြိမ်ပါစေသောတာကတိငြိမ်ငြိမ်ပါစေစင်ရကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းရည်ကြံကြပါစေအနောက်တော်တော်ယနေ့ရှိသောအလုံးသောအလုံးသောဘေဘုံသား၏ တေယံကတိညင်ကြပါစေသောတာကတိညင်ကြပါစေစေယကတိညင်ကြပါစေလုံးစိတ်ဝါအေးချမ်းကြပါစေသာဓုသာဓုသာဓုပါအဲတရားမထိုင်ခင်ဘုန်းကြီးတို့ပြိကံပြုကြမယ်နော်။ဤကံပြုတဲ့အတွက်ကိုယ်စိတ်ထဲမှာငြိမ်ချတော့ လူတဘာဝမကြိုက်မကြိုက်သူတို့ပြောတဲ့ဒေတာရှိတော့အဲ့ဒီပြည့်တရားပြည့်ပြောက်တော့ပရိက္ခလုပ်ကြမယ်ပရိက္ခလုပ်တော့ကိုယ်စိတ်တရားလေးနဲ့နဲ့ထားပြီးတော့ဘုရားတရားတန်ခါရင်သာသုံးပါးပြီးပါဆရာသမားတွေကိုရှ िख ိုးကြောတောင်းပန်ကြရအောင်အလုံးလိုက်ဆိုရှင်ဘုရားရှင်ဘုရားတပည့်တော်သည်တပည့်တော်သည် ဘောတန်တရားဆက်ဆက်မှစ၍ဘောတန်တရားဆက်ဆက်မှစ၍ဒီနေ့အချိန်ထိဒီနေ့အချိန်ထိဘုရားတရားတန်ခါဘုရားတရားတန်ခါယရနာ၃ပါးယရနာ၃ပါးမိဘဆရာသမားမိဘဆရာသမားပညာရှိအရိယာသူတော်ကောင်းများကိုပညာရှိအရိယာသူတော်ကောင်းများကို ကာယကံကာယကံဝစီကံဝစီကံလောကံတို့ဖြင့်လောကံတို့ဖြင့်ပြမကျူလုံမိခဲ့လျင်ပြမကျူလုံမိခဲ့လျင်ခွလွတ်ပါယံခွလွတ်ပါယံတောင်းမံအပ္ပါရိရှင်ဘုရားတောင်းပံအပ္ပါရိရှင်ဘုရားပြီးတော့ဘုရားကြီးတရားကြီးတန်ခါကြီး အောက်မှာမေတ္တာတရားမေတ္တာတို့ကရုဏာတို့အောက်မှာအထွင်ကောင်းတဲ့ကိုယ်ခန္ဓာကိုယ်နဲ့အတကိုဘုရားတရားဘုရားနဲ့တကွကမ္မဒါဆအနိဒာလိုက်ဆိုပါအရှင်ဘုရားရှင်ဘုရားတပည့်တော်သည်တပည့်တော်သည်တရားထုံနေသည်တရားထုံနေသည်ချိန်ကာလတွင်၌ချိန်ကာလတွင်၌ တတိတော်ဤအသက်နှင့်ခန္ဓာကိုယ်ကိုတတိတော်ဤအသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရား၎င်းမြတ်စွာဘုရား၎င်းကမ္မထံဆရာ၎င်းကမ္မထံဆရာ၎င်းအနိဘာယီရှင်ဘုရားအနိဘာယီရှင်ဘုရားအဲကြောလိုက်ဖို့ တော့ပြင်နောက်ပိုင်းကဘုန်းကြီးတို့တက်တောင်တက်တာဣရိယာပုတ်နဲ့ထိုင်ကြမယ်နော်ကိုယ်နဲ့တင့်တော်တဲ့ဣရိယာပုတ် တို့နဲ့တင်တို့လည်းဣရိယာပုထိုင်ပြီးတော့ဘုရားကုံတော်ပွားကြမယ်မနေ့ကသမ္မာသမ္ဗုဒ္ဓဂုံတော်သမ္မာသမ္ဗုဒ္ဓဂုံတော်ကျမ်းနာနှစ်ပုဒ်ကျမ်းနေအဲဒီသမ္မာသမ္ဗုဒ္ဓဂုံတော်နှစ်ပုဒ်တော့နည်းနည်းတော့ခက်တော့သမ္မာသမ္ဗုဒ္ဓသမ္မာတပုဒ်တန်တပုဒ်ဗုဒ္ဓတပုဒ်ဗုဒ္ဓရဲ့ဗုဒ္ဓပုဂ္ဂလိယဗုဒ္ဓဗုဒ္ဓနေလာလို့အဲဗုဒ္ဓပုဂ္ဂလိယ သိခြင်းအတိတ်ပဲလေးရတယ်နောက်တစ်ခုက노ကြခြင်းအတိတ်ပဲလေးရတယ်နောက်တစ်ခုကတော့ပွင့်တော်မူတဲ့အတိတ်ပဲရပွင့်ခြင်းအတိတ်ပဲမနေ့ကသိခြင်းအတိတ်ပဲပြီးသွားပြီဒီနေ့노ခြင်းအတိတ်ပဲနဲ့တမန်တမုတ်တော်ကိုပွားကြရအောင်တမန်တမုတ်တော်ကိုတော်တိုင်းသာဝါနာနိလကွာမောဟဒီဥတော်ဤပြောခြင်းမှာနိုးတော်မူပြီးသောမြတ်စွာဘုရား သမ္မာသမ္ဗုဒ္ဓောကိုရောတိုင်းသာဝါဒနာနှင့်တကောမောအတိဟူသောဤပြောခြင်းမှာနှိုးတော်မူပြီးသောမြတ်စွာဘုရားပွားရခင်ဘုရားဘုံတော်အာယုံပြုပြီးပွားရနောက်ကျရင်တော့ဘုံတော်ပြောက်သွားဂုံတော်မှာပဲစိတ်ထက်ကြမ်းနေလိုက်ပြောက်သွားရင်ဘုံတော်ပြောက်သွားလိုက်ရှာပြန်လို့ပေါ့ဘုံတော်အာယုံပြုလို့လွယ်အောင်ခိုင်းတယ် သမတံမူရောကိုရောတိုင်းသောဝါနာနှင့်တကောမောအတိပသောဤပြောခြင်းမှာနိုးတော်မူပြီးသောမြတ်စွာဘုရားတတ္တဝါတို့ဟာအဝိဇ္ဇာမောဟဖုံးလွန်တော့ဒီအကုသိုလ်တရားနဲ့အိပ်ပျော်နေကြတယ်။လက်စွာဘုရားကတတမဉာဏ်နဲ့သစ္စာလေးပါးသိလိုက်တဲ့အခါကျတော့ဒီဝိဇ္ဇာမောဟအိပ်ပျော်ခြင်းမှာနိုးသွား ဘာလို့လို့လဲဆိုဝါနာနဲ့တော့မောဟကိလေသာအလုံးကိုဇေဝါနာနဲ့ကအတ္တတမဉ္ဇဉ်ချင်းပယ်လိုက်တယ်နော်ဒီလိုချင်းမှာလို့တယ်ဒီလိုတိတ်ပဲနဲ့တင်စားပြောသမန္တမုဒ္ဓကိုရောတိုင်းသောဝါဒနာနှင့်တကောမောဟတိဟုသောအိပြောခြင်းမှာနိုးတော်မူပြီးသောမြတ်စွာဘုရား ရဟန္တာများကြလို့ဝါဒနာဆရာတရားမပိန်သမတန်ဝုဒ္ဓဘုရားတို့ကျွန်မဝါဒနာဆရာတရားပိန်ဖြာရှင်လူကရှင်ပြီးလိန်တော်စံပတိလို့ဆိုရင်ပိန်ကြီး6ပါးပရိသမီတာ၄ပါးရတဲ့ရှင်မြတ်ကြီးတို့သူဆရာဝါနာမပိန်တော့ဘွားပေါင်းများစွာ သူတို့ဘာကိုနှိမ်ချဆက်ဆံလို့ဝတ္တလဝတ္တလလူယုံမှလူယုံမှလေးဒီလိုခေါ်ခဲ့တော့ယန္တာဖြစ်တည်တဲ့အဲ့ဒီအပြောဆိုကမပြောင်းဘုရားကျတော့အလိုမျိုးတမတမ္ဗုဒ္ဓဘုရားမျိုးကြဆရာကြီးဝါနာခါလေးပြောင်းတမန်တံဝရောကိုရောတိုင်းသာဝါဒနာနှင့်တကွာမောအတိပ္ပာဤပြောခြင်းမှာနိုးတော်မူပြီးသောမြတ်စွာဘုရား နောက်တစ်မျိုးတိပြပါမယ်နော်သမန္တမုဒ္ဒောရတမညာနှင့်ဘောဘောရခြင်းကြောင့်သဗ္ဗိဒညာတို့ရောက်သည်ဖြင့်တရားဖြင့်ကိုရောတိုင်းသောပွင့်တော်မူပြီးသောမြတ်စွာဘုရားပွင့်တော်မူတဲ့တိပြပါပွင့်တော်သမန္တမုဒ္ဒောပွင့်တော်မူပြီးသောမြတ်စွာဘုရားတရားထုတ်လိုက်တဲ့အခါကျတော့အတ္တမဉ္ဇဏ်ရတယ်မဉ္ဇဏ်ရဖုန်ဉ္ဇဏ်ရတယ်ဖုန်ဉ္ဇဏ်ရပြီးမှ သစ္စာကနာဉာဏ်ပြီးတော့တာပိကဉာဏ်အဲ့လိုဉာဏ်ဤဆင်းရဲဖြစ်ပေါ်ပြီးတော့ဖျားဖြစ်တော်မူခြင်းကိုဆိုလိုပါတယ်။သမ္မာသမ္ဗုဒ္ဓရတ္တမေညာနှင့်ပေါပေါ်ရခြင်းကြောင့်သဗ္ဗယုတဉာဏ်တို့ရောက်သဖြင့်အတေအပြင်ကိုရောတိုင်းသာပွင့်တော်မူပြီးသောမြတ်စွာဘုရား။သမ္မာသမ္ဗုဒ္ဓရတ္တမေညာနှင့်ပေါပေါ်ရခြင်းကြောင့် သဗ္ဗေဥဒညာသို့ရောက်သည်ဖြင့်သင်အပြင်ကိုရောတိုင်းသာဖွင့်တော်မူပြီးသောမြတ်စွာဘုရားဣတိပိနည်းနည်းခက်နည်းနည်းသမန္တမုရောရတ္တမဉ္ဇဉ်လေးပေါ့ပေါ်ရောက်ခြင်းကြောင့်သဗ္ဗေဥဒညာသို့ရောက်သည်ဖြင့်သင်အပြင်ကိုရောတိုင်းသာဖွင့်တော်မူပြီးသောမြတ်စွာဘုရား သမသံဝရောရဓမ္မဉာဏ်ပေါပေါ်ရာရင်ကြောင့်သဗ္ဗိတဉာဏ်တို့ရောက်သည်ဖြင့်သင်အပြင်ကိုရောတိုင်းသာပွင့်တော်မူပြီးသောမြတ်စွာဘုရားဖြည်းဖြည်းမှန်မှန်လေးခုံတော်တွေကိုကိုယ်စိတ်နဲ့နှလုံးသားတွေဉာဏ်နဲ့ဆင်ခြင်ပြီးပွားဒီမှာစိတ်လေးတွေကြည်လင်းလာတယ်ဘုရားရှင်ကိုယ်တိုင်မိတ်နာစိတ်တွေကြည်လင်းစေတယ်အင်္ဂုတ်ထုံမှာမိတ် ထေရများတို့စိတ်တွေရှင်လန်းရတက်ကြွစေတဲ့ဒီလိုမိတ်အယောင်ဝိသုဒ္ဓိမေတို့ကြတော့တရားတစ်ခုဟာထုတ်တော်မယ်ဆိုဘုရားကတော့ရင်ပွားလိုက်ပါစိတ်တွေကြည်လင်းလာမယ်ထက်သန်လာမယ်ရှင်လန်းလာပြီဆိုမှတခြားကမ္မထာနေရာထုတ်ပါစိတ်တွေလေးလံထိုင်မှန်နေမယ်ညီးငွေ့နေမယ်စိတ်ပြနေမယ်စိတ်တကြနေမယ်လောက်ရတရားတော်အဆင်မပြေဘူးပေါ့ ကြာကုန်တော်ပွားပြီးတော့တတ္တဝါတွေလည်းအန္တရာယ်ကင်းကိုလည်းအန္တရာယ်ကင်းအောင်မေတ္တာပွားလိုက်ကြမေတ္တာတော့မေတ္တာပေါ့ပွားနေအစာပိုင်းနေပွားလုံးစုံများစွာတတ္တဝါချမ်းသာကိုစိတ်ငြဲပါစေဥပယံပိကင်းစင်ဝေငြိကြပါစေတတ္တဝါလိုအယုံပြုတတ္တဝါလိုအယုံပြုတော့ဘယ်လိုပြုမလဲဆိုညကား ကောင်းငင်မောကြည့်လိုက်လာမညတိတ်စင်နေညတိတ်နေမရှိတဲ့ညကောင်းငင်မောကြက်တာနဲ့ကတည်းကအများကြီးတွေ့အဲ့ဒီကြက်တာနဲ့ကတည်းကကြိုးရင်းဘုန်းကြီးတို့ကဘာလဲကြိုးတစ်ခုဒီအားကြိုးအားလုံးမှာရှိတဲ့တတ္တဝအားလုံးဘယ်ရည်ကိဝါကြမှာချမ်းသာဝင်တဲ့ကိုယ်ရဲ့ငြိမ်းတဲ့စိတ်အေးချမ်းတဲ့စိတ်ဒီစိတ်ကိုဆွေလွတ်နေတဲ့ပို့လွတ်တဲ့သဘောကိုမေတ္တာပို့တယ်ခေါ်ပါတယ် လုံးစုံများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကိစ္စဝေငြိမ်းချမ်းပါစေ နောက်တစ်ခုဟိုကြောက်တမကြောက်တနေရများစွာတတ္တဝါချမ်းသာကိုဆင်ញဲပါစေဥပယံပိကိစ္စံဝိငြိကြပါစေဒေါသမကုံမချင်းတောက်ထားပါဗျာဒေါသနာကံရောက်မှအကုန်ဟောကပုထုဇဉ်သောတာပန်ဒါကံဒီပုဂ္ဂိုလ်ရဲ့ကြောက်တတ်ကြောက်တတ်တဲ့ဘုရားနာကံဉာဏ်တော် ဖရာနှစ်စုပိစိကဗုဒ္ဓသမ္မသမ္ဗုဒ္ဓအဲ့ဒီပုဂ္ဂိုလ်လေးပါလို့ကြောက်စိတ်မရှိဘူးအကြောင်းဒီပုဂ္ဂိုလ်ကြီးအယုကြောက်တမကြောက်တနေရများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံဘိကင်းစင်ဝေငြိမ်းကြပါစေ။ ဒီကိုနှစ်သက်တဲ့အာတနကမ္မထံကိုဆက်ပြီးအထုံနိုင်ပါတယ်။သမာဓိမြာခင်ညာစိတ်မငြိမ်ကြီးအားကြတော့ကမ္မထံတစ်ခုတည်းစူးစိုက်မှဝင်လေထွက်ရဝင်လေထွက်ပြီးဝါယောတက်သောဝါယောတက်လည်းကပ်မှငြိမ်သွားပြီးကပ်သွားပြီးဆိုမှဝိပဿနာရှုတာလို့ဘာလို့ပေါ့ကောင်းတယ်အဲ့ဒါမှအသိဉာဏ်ဖြစ် ဒီမှာဒီအာယုဏမစိတ်တွေကိုကောင်းမနေလို့တော်တော်ကြိုးစားကြိုးစားကပ်ကြိုးစားကပ်လို့ကပ်သွားပြီဆိုရင်ဓမ္မသမာရိယသမာရိယမှာဝိပဿနာရှင်းစင်ပြေတော့သမာရိမြာမနဝိပဿနာဉာဏ်ဝိပဿနာရှင်းတော့ဝိပဿနာဉာဏ်ဘာမှမဖြစ်ဘာမှမတွေ့ဘူး ရှင်းနိုင်ထိုးပြီးတော့ပါပြီတက်တော်တက်တာတရားနာကြမယ်နော်နှစ်ပိုင်းမှာတော့အလုတ်ပေးတရားဆိုဘုန်းကြီးတို့ပြောဖို့လောက်ထတရားထုတ်တဲ့ကကြရင်တတိပဌာန်၄ပါးဒါသိထားမယ်ယုတ်ခန္ဓာကိုယ်ကြီးဘုန်းကြီးတို့ယုတ်ခန္ဓာကိုယ်ကြီး ရှုရင်ယုံ28ပါးတဲ့တစ်ခုကိုရှုရင်ကာယ ानु ပါဒနာတတိပဒံလို့ခေါ်တယ်။ခံစားနေတဲ့ဝေဒနာလေးရှုရင်ဝေဒနာ ानु ပါဒနာတတိပဒံစိတ်မြင်သိစေကြားသိစေအနံသိစေစားသိစေတွေ့ထိစေအတွေ့စိတ်စိတ်မှန်သမျှရှုမှတ်နေစိတ်တ ानु ပါဒနာတတိပဒံခေါ်ပါတယ်။မှတ်သားနေတဲ့တင်ညာလောဘဒေါသမောဟမာမနာဆိုင်တဲ့ စေတသိက်သဘောတရားလေးတွေမှတ်ရင်ဓမ္မနုပဒနာတတိပဌာန်အဲ့မှာကာနုပဒနာတတိပဌာန်ဘုရားက14မျိုးဟောသွားကာနုပဒနာတတိပဌာန်14မျိုးကဘာလဲဆိုနံပါတ်1ဝင်လေထွက်လေရှုမှတ်တဲ့ခံကဏ္ဍဝင်လေရှုမှတ်ဝင်လေထွက်လေရှုမှတ်တဲ့ဤဒါလည်းဘုန်းကြီးတို့ရှုမှတ်နိုင်ပါတယ်ဝင်လေထွက်လေရှုမှတ်ရင်ပဲဝင်လေထွက်လေလည်းရှုမှတ် စဉ္ညာလျှောက်လဲဒါပဲအိတ်လဲဒါပဲဣရိယာပဒပပအာနာပါနာရှုမှတ်ရင်နဲ့ဝင်လေထွက်လေရှုမှတ်ရင်ဣရိယာပုတ်၄ပါးလို့ရှုမှတ်နိုင်တယ်တမစဉ္ညာပပအသေးစိတ်မူရရှုမှတ်နိုင်တယ်အဲ့ဒါ၃မျိုးပေါ့နော်မနတိကုလမနတိကပရိကုလမနတိကရပပဆိုခန္ဓာကိုယ်ကြီး32ပုံပုံပြီးတော့ရှင်အာတုဘခေါ်တယ်32ပုံပုံပြီးတော့လည်းအပြစ်မြောင်ဆင်ញင်နိုင်တယ် ဘုရားရှင်လက်ထက်ကတော့ကိုရင်လေးတွေတာမဏိမာလေးတွေငငယ်ရွယ်နဲ့ဒီတရားတွေအထုတ်ပြီးတော့ဝိပဿနာရှုဉာဏ်ဖြစ်ကြတယ်။နံပါတ်5ကြဓာတုမနတိကတာပပဓာကြီးလေးပါရှုမှတ်တဲ့နည်းပေါ့။တချို့ကြဝါယောဓာတ်တချို့ကြဓာတ်တွေရှုမှတ်တော့ဓာတ်ရှုမှတ်တဲ့ပုဂ္ဂိုလ်များကြတော့ဣရိယာပုတ်လေးပါလဲဒီလေးပါလုံးမှာဒီဓာတ်ပဲရှုရတယ် အသေးစိတ်မူရမှာမလဲဒီတက်ပဲရှုပါနောဝတိတိကပါပါသိသွားတဲ့လောင်းကောင်ဘုကိုးပိုင်းပေါ့ကိုးမျိုးရှုမှတ်နိုင်တယ်ဆိုဘုရားကကာနုပဒနာသတိပ္ပံ14မျိုးမိန်သွားပါအဲဒီနေ့ဓာတုမလတိကရပါပါတက်ကြီးလေးပါရှုမှတ်တဲ့နည်းပေါ့ဒါပြောဓာတ်တဘာဝဆိုတာသူ့ရဲ့သဘောတဘာဝတွေရှုမှတ်တော့ အဲဒီထဲမှာဘုန်းကြီးတို့ရွေးချယ်ခွင့်ရှိတာလေးပြောမယ်နော်။ကာနုပဒနာသတိပဋ္ဌာန်14မျိုးရှိတဲ့တည်းဟာအာနာပါနရွေးချယ်မလားဓကမတန်ရွေးချယ်မလားဒီနှစ်ခုရွေးချယ်ကြတာများပါတယ်။အာနာပါနရွေးချယ်တဲ့ပုဂ္ဂိုလ်များတော့ကိုယ်တဏ္ဍမှာအတွေးအကြံစီဝိတက်ဆိုင်တွေများနေမယ်။မောဟဆိုင်စိတ်တွေပြန့်လွင့်နေမယ်။မောဟဆိုဥဒိစ္စမောဟဝိသိကိစ္စမောဟဆိုနှမျိုးခွဲထားတယ် အဲပြီးတော့မှသင်ဘူးရင်တော့နည်းနည်းနားလိမ့်မယ်ပေါ့ဩရိဇာမောဟဆိုစိတ်တွေပြန့်လွင့်ထားတဲ့အာယုမှာမနေဘူးထွက်ထွက်ထွက်ထွက်သွားတာဒါဩရိဇာမောဟဝိသေကိဇာမောဟဆိုတာတော့တန်တရားတွေဖြစ်နေပါဗျာဘုရားဘောတန်တရားဖြစ်တရားဘောတန်တရားဖြစ်သံဃာဘောတန်တရားဖြစ်ကြောင်းကျိုးပြိဿသဘောပတရားတွေသစ္စာလေးပါးတရားတွေကြောင်းကျိုး ဆက်ဆဟောထားတရားမှာတန်တရားဖြစ်တာဒါမောဆက်ကွာတန်တရားဘယ်ရမလဲသူကမယုံဘူးပေါ့ဗျာအဲ့လိုမောဟဇယရှိတဲ့ပုဂ္ဂိုလ်ဝိတက်ဇယရှိတဲ့ပုဂ္ဂိုလ်များကြရင်တော့အာနာပါနမှတ်ရင်မှတ်ပါဆိုပြီးတော့သိညုံမှာဓာတ်ရိုက်ပြောတာဝိသုဒ္ဓိမဲတို့သိညုံတို့ပညာဇယအတိညာ အကောင်းတဲ့ပုဂ္ဂိုလ်တွေဉာဏ်ပညာပေါင်းအကောင်းတဲ့ပုဂ္ဂိုလ်တွေတရားစရိုက်ဘုရားတရားတို့မှာယုံကြည်မှုတရားတရားအကောင်းတဲ့ပုဂ္ဂိုလ်တွေဒါကြတော့ဓာတ်ကြီး၄ပါးကိုရှုနိုင်တယ်ဒီလိုခွဲတာရာဂစရိုက်တို့ဒေါသစရိုက်တို့အဲ့ဒီလိုဇယိုက်ရှိတဲ့ပုဂ္ဂိုလ်များကျွန်တော်နဝတိတိကပပမတိကူရာမနိတိကခန္ဓာကိုယ်32ပုံပုံရှုတာလို့ တည်သွားတဲ့ရုပ်လောင်းကြီးရှုတာလို့ဒါမျိုးရှုနိုင်လေဆိုဒီလိုခွဲပြတာဒီမှာဘုန်းကြီးတို့ရွေးချယ်ခွင့်ရှိတာတော့ကာယ ानु ပဒနာခန္ဓာကိုယ်ကြီးမှာရှုခြင်းတော့အာနာပါနာနဲ့တာကမ္မတန်ဒီနှစ်ခုကတော့ပို့ပြီးတော့ထင်ရှားတာပေါ့လေဒီနှစ်ခုရွေးချယ်ကြတာများဒီနေ့ပြောချင်တာတော့တာကမ္မတန်ဓာတ်ဆိုတာသူ့ရဲ့သဘောသူဆောင်ပြနေတာကိုဓာတ်လို့ခေါ်ပါဒီဓာတ်တွေက ၄မျိုးရှိတယ်မာသရိပဒံသုံးကြဓာတ်လို့သုံးပါတယ်ပဋ္ဌာန်းကြမဟာဘုတ်၄ပါးလို့သုံးပါတယ်အတူတူပါဗျဒီဓာတ်ကမ္မဏရှုတော့မယ်ဆိုရင်ဒီဓာတ်သဘောတဘာဝတွေသိထားတယ်ဓာတ်ကြီး၄ပါးရှိတော့ဗျပထဝီဓာတ်မာတဲ့သဘော ပြောတဲ့သဘောလေးတဲ့သဘောကြမ်းတဲ့လေးတဲ့သဘောပေါ်တဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောပေါ့ဘုန်းကြီးတို့ဒီထိုင်းကစ ခုံပေါ်မှာထိုင်ထိုင်ကြမ်းမြင်ပေါ်မှာထိုင်ထိုင်ကားကအကြောင်းဟိုဆိုပါဘောထိုင်နုနုညံ့ညံ့ပေါ့နော်ပြော့တဲ့သဘောလေးကြားလိုက်မားလာတာဒီတနေရာပဲနော်စထိုင်ကားကပြော့မယ်နောက်တော့မားလာမားတဲ့သဘောကလည်းပထဝီဓာတ်ပြော့တဲ့သဘောကလည်းပထဝီဓာတ်ချို့ရာဟုတုတွေပုတ်တခြင်းဟိုစားတွေပဲဖြစ်ခန္ဓာကိုယ်ဖြစ်ပုတ်ခြင်းကြံ့ကြံ့ကြီးတွေ့တယ်တချို့နေရာလဲချောချောတွေ့တယ်ကျမ်းတဲ့သဘောချောတဲ့သဘောလည်းပထဝီဓာတ်ပဲ နော်ထိုင်တဲ့အခါထားတဲ့အခါအသက်ကြီးလာကျန်းမာရေးမကောင်းလာလေးလာခဏကြီးကလေးလာလေးတဲ့သွားလဲပထဝီဓာတ်ခါလေးကြတော့ကျမ်းမာရေးကောင်းနေပေါ့ပါပဲတွက်တွက်လည်းအထူးသဖြင့်ကလေးလေးတွေဘာမှမသိပေါ့ပါတွက်နဲ့ဒါကြောင့်ပေါ့တဲ့သဘောပေါ့ဘုန်းကြီးတို့ခန္ဓာကိုယ်ရလည်းကျမ်းမာရေးကောင်းနေလို့ပေါ့ပါတဲ့သဘောတွေတွေ့ရအဲ့ဒီပဒဝီဓာတ်ရဲ့တဘာဝ6မျိုးဒါလည်းမှတ်ထားမယ်ရှုတဲ့ကဒါလည်းမရအောင်ရှုတယ် ပြီးတော့အဘောဓယုတ်စီးတဲ့သဘောဖွဲ့စီးတဲ့ဘောယုတ်စီးတဲ့ဆိုအဘောဓတွေလွန်ကဲနေခုတွေ့ပါလိမ့်မယ်ဟိုဇာတိယထေရီဒီကရဏမျိုးနေရတာကရီထိုင်းနဲ့မြေကြီးတွေယိုကျနေတာအမျိုးတွေဖြစ်နေချို့ကြအမှတ်ပြက်လောင်ယိုကျဒါအဘောဓသဘောကျင်းငယ်တွေယိုထွက်နေတာချွေးတွေယိုထွက်နေတယ်သွေးတွေယိုထိကြရင်သွေးတွေယိုစီကြတာဒါအဘောဓသဘော ဖွဲ့စည်းတယ်ဆိုတော့လုံခဲတဏ္ဍာတွေ့တာပါပြီးတော့တေဇောဒသဘောတော့ပူနေတဲ့သဘောအေးနေတဲ့သဘောပေါ့ဗျာဝါယောဒသဘောတွန်းကန်တဲ့သဘောထောက်ထားတဲ့သဘောအသက်ရှူသွင်းလိုက်ရင်နှာခေါင်းနဲ့ကိုယ့်ကိုယ်တတိထားရှူသွင်းကြပါလေတွေတွန်းဝင်သွားတာခမမတိုင်တွေတောင်းတော့မမကြီးဘောလုံးလေထိုးထားတယ်လို့စိတ်ကပြော့ကြသွားရင်ခါကခေါင်းကလည်းငိုက်ကြသွားကိုယ်ကလည်းညွတ်ကြသွား ဒီတော့ဒီမှာတော့ဘုရားကမာသီပဒံတော့ကြဘယ်လိုရှုခိုင်းထားလဲဆိုတတ်တယ်ကြတော့ဣရိယာပုတ်၄ပါတဲ့ကြိုက်တဲ့ဣရိယာပုတ်၄ပါရှုမှတ်နိုင်သူကတော့ဘုရားကတော့ဘယ်လိုမိတ်လဲဆိုတည်မြဲတိုင်းထားမြဲတိုင်းဖြစ်တဲ့ခန္ဓာကိုယ်ကြီးပေါ့ရရင်ရတဲ့တိုင်းထိုင်ထိုင်တဲ့တိုင်းသွားရင်သွားတဲ့တိုင်းအိပ်အိပ်တဲ့တိုင်းဒါကိုဆိုလိုပါတယ်ဒီခန္ဓာကိုယ်ကြီးခြေတော့ကနေကောင်းကောင်းကနေခြေတော့ ခြေဘွားနဲ့ကောင်းကောင်းကနေခြေခြေဘွားပေါ့အဲ့ဒီထင်ရှားရှိနေတဲ့ဓာတ်သဘောတော်ဘာဝတွေမြင်အောင်ရှုမယ်ဒီမှာတော့ဆရာတော်ကြီးတွေနှစ်မျိုးတွေ့ရတယ်ချို့ဆရာတော်ကြီးများကြလို့ခြေတော်ကနေကောင်းကောင်းကနေခြေတော်ဒီဓာတ်သဘောတွေရှုခိုင်းတယ်ချို့ဆရာတော်ကြီးများကြတော့တဏှာပေါ့စိုက်ပြီးတော့ဝါယောဓာတ်ကိုရှုခိုင်းတယ်ဒီဓာတ်သဘောတဘာဝတွေကဘယ်တော့မှသူတို့တခုတည်းမဖြစ်ဘူးအရူဝိဓာတ်ဖြစ်နေဉာဏ်တဲ့ဓာတ်တွေက တွဲဖြစ်နေတော့မြင်တာပဲသိတာပဲအာဘောဓကြည်နေမယ်ဝါယောဓကြည်နေမယ်ချိုးကြတော့ဝါယောဓကြည်ရပေါ့ဝါယောဓကြည်နေရင်လည်းဉာဏ်နဲ့ဓာတ်သဘောသဘာဝတွေအတူဖြစ်နေတယ်မင်းကတော့ကိုကအဓိကအနေနဲ့တော့ဓာတ်သဘောသဘာဝတစ်ခုအမြဲမပြတ်ကင်တာတော့ဝါယောဓဆိုဝါယောဓကြည်ရတော့ ။မာယုတ္တကြည်ရင်လည်းဉာဏ်နဲ့ဓာတ်တော်တော်ဟာတွေမြင်လာတယ်။အဲ့ဒီမှာတော့ဘာဥမာပေးသွားလဲဖရာကအရင်ခေတ်တုန်းကဥမာတွေပေါ့ဗျာ။ဖရာရှင်လက်ထက်တော်ဥမာတွေ။ဒါသဘောရှုမှတ်တဲ့ပုဂ္ဂိုလ်ဟာနဝတ္တသမနဝတ္တသမရဲ့တပည့်တီဥမာနဲ့ပေးတိုင်းနွားတတ်တဲ့ပုဂ္ဂိုလ်ဟာနွားတွေတတ်တော့မယ်ဆိုနီနွားတွေကိုချက်ချင်းမတတ်ဘူးပြအစာရေစာဝအောင်ကြွေးတာ ဒီနွားကြီးဝါဖြိုးလာမှနှစ်သက်ယုံခေါ်ပြီးနှစ်သက်ယုံမှာတိုင်မှာကျိုးနဲ့တို့ဓာနဲ့ခုတ်လှနဲ့ထုတ်ဒီလိုတတ်တဲ့သဘောပဲအဲတော့နွားတတ်သမားဟာတတ်လို့တဲ့နွားကိုအစာဝအောင်ကျွေးနေတယ်အဲ့ဒီစာကြွေးဆုံးမှလည်းဒီနွားရသူစိတ်ထဲမှာနွားလိုပဲအတိမပြုတယ်။စာရည်စာကောင်းကောင်းစားလို့ဝါလာပြီဆိုတော့ဒီနွားရတတ်ဖို့ရနတတ်ယုံခေါ်သွားတယ် နတယုံဆွဲခေါ်သွားတော့လေဒီနွားကိုသူ့စိတ်ထဲမှာနွားပဲနတယုံရောက်တော့တိုင်တိုင်းမှာကျိုးနဲ့ခြိထားတယ်ဒါလည်းသူ့စိတ်ထဲမှာနွားပဲနတယုံတိုင်တိုင်းမှာကျိုးနဲ့ခြိပြီးဓာတ်နဲ့ခုတ်လှနဲ့ထိုးတက်လိုက်တော့သူ့စိတ်ထဲမှာနွားမပြောက်သေးဘူးနွားကြီးတည်သွားတယ်ဒါလည်းသူ့စိတ်ထဲမှာနွားပဲဘယ်ကြမှာနွားပြောက်သွားလဲဆို သေသွားပြီးနွားရိုးအမဲဖြတ်လိုက်တာပေါ့ဗျာအသားတွေတဘုံရိုးတွေတဘုံဥတွေတဘုံတဘုံတဘုံဒီချပြီးခွဲပြီးရောင်းလိုက်ချလိုက်တဲ့ခါကျနွားဆိုအမှတ်တညာပြောင်းသွားလူတွေကလည်းအမဲသားအနေနဲ့လာဝယ်တယ်သူကလည်းနွားအနေနဲ့မရောင်းအမဲသားအနေနဲ့ပဲရောင်းတယ်တဘုံစီတစားစီဖြတ်ချလိုက်တဲ့ချိန်မှာနွားဆိုတော့အမှတ်တညာပြောင်းဒီဥပမာအတိုင်းပဲဘုန်းကြီးတို့ ရရင်ရတဲ့တိုင်သွားရင်သွားရင်တိုင်သွားတဲ့တိုင်အိတ်အိတ်တဲ့တိုင်ပေါ့ထိုင်ရင်ထိုင်တဲ့တိုင်ဖြစ်နေတဲ့ခန္ဓာကိုယ်ကြီးကိုဒါသဘောတွေဉာဏ်နဲ့မစင်ញင်နိုင်တဲ့ပုဂ္ဂိုလ်ဟာဘာဖြစ်လဲဒီခန္ဓာကြီးကငါပဲဒါငါမျိုးသားပဲဒါငါမျိုးသမီးဒါငါသားပဲငါသမီးပဲဒီလိုတွေပုဂ္ဂိုလ်တ attva အနေနဲ့ဆွဲလမ်းမှုရှိနေပါတယ် အဲ့လိုဆွဲလန်းငါဆိုတဲ့ငါတစ်ပါးယောက်ျားမိန်းမသုံးဖို့ငါသားငါသမီးဒီလိုဆွဲလန်းနေတဲ့အတွက်ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးဘုန်းကြီးတို့ဗာဖြစ်လဲလောဘတွေဖြစ်ဒေါသတွေဖြစ်မာမနာတွေဖြစ်ဒါတွေအဆက်မပြတ်ဖြစ်လာတယ်ဒီလိုမကောင်းတဲ့အကုသိုလ်စိတ်တွေဖြစ်နေတော့ပြုလုပ်တဲ့ကိုယ်မူရာတွေပြောဆိုတဲ့နှုတ်မူရာတွေစိတ်ဓာတ်တွေကြံထမ်းလာတယ်ရိုင်းဆိုင်လာတယ် ဒီလိုကြမ်းတမ်းရိုင်းဆိုင်နေတဲ့အခါစိတ်ကမတည်ငြိမ်မေ့ချမ်းစိတ်မတည်ငြိမ်မေ့ချမ်းတော့ပြုလို့သမျှပြောဆိုသမျှစိတ်ထားသမျှအမားတွေရထပ်တလဲလဲဖြစ်နေဒီလိုအမားတွေရထပ်တလဲဖြစ်နေဘောကဘာမှအတိတ်ပဲမရှိဘူးဘာမှတန်ဖိုးမရှိဘူးအဲ့ဒီလိုဖြစ်နေဘောကသေနေတာနဲ့မထူးဘူးနွားတတ်တဲ့ပုဂ္ဂိုလ်ဟာတတ်သွားတဲ့နွားကြီးကို ဖြက်အရေးတခြားအသားတခြားအယိုးတခြားတပုံတပုံဒီပေါ့လေအမဲဖြက်ချလိုက်တဲ့ခါကျတော့သူကတော့အဲ့ဒီမှာလမ်းစုံလမ်းလေးကမှထိုင်ပြီးတော့အမဲရောင်းတဲ့ကွာနွားဆိုတဲ့အမှတ်တင်ညာမရှိတော့အမဲသားဆိုတဲ့အမှတ်တင်ညာနဲ့ရောင်းနေဝယ်တဲ့ပုံကိုယ်တွေကလည်းအမဲသားအနေနဲ့ဝယ်တာပဲဝယ်တဲ့ရောင်းတဲ့ပုံကလည်းအမဲသားအနေနဲ့ပဲရောင်းတော့တာနွားရောင်းနေနွားဝယ်တယ်ဆိုတာမရှိတော့ဘူး ဘာဖြစ်လို့နွားဆိုတဲ့အမှတ်တဲ့ညာပျောက်သွားလို့ဒီနီးတူသွားပဲယောဂီဟာရိုက်ရက်တဲ့အတိုင်းထိုင်ထိုင်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းအိတ်အိတ်တဲ့အတိုင်းကိုယ်ခန္ဓာကိုဓာတ်သဘောတွေကိုညံနဲ့မြင်အောင်ရှုရမနေ့ကပြောခဲ့ပါတယ်လက်ညံဒီဟုသောလက်နဲ့ဆန်းသက်ပြီးကြည့်တယ်လို့ဓာတ်သဘောသဘာဝတွေထင်ထင်ရှားရှားမြင်အောင်ရှုရတယ်လို့ဆိုလိုပါခန္ဓာကိုယ်ကြီးဘယ်နေရာကြည့်ကြည့်ခြေတော်ကြည့်ကြည့်ခေါင်းကြည့်ကြည့်ဘက်ကြည့်ကြည့် ဓာတ်သဘောတွေဟာထင်းထင်းရှားရှားကွဲကွဲကွဲကွဲကွဲပြားပြားမြင်လာရင်ဒီတကူလုံးမှာဓာတ်သဘောသဘာဝတွေကြီးပဲလို့နားလေသဘောပေါက်လာရင်ငါဆိုတဲ့အမှတ်သားပျောက်သွားတယ်ငါဆိုတဲ့ငါသားငါသမီးငါမျိုးသားငါမျိုးသမီးဆိုအမှတ်တညာပျောက်သွားပါဟဲ့ဘုရားဒါဟောတယ်အဲ့ဒီငါဆိုပျောက်သွားရင်ဒီခန္ဓာဝိနဲ့ပတ်သက်ပြီးတော့ လောဘဒေါသဖြစ်เสียအကြောင်းမရှိပါဘူးအကုသိုလ်တွေစိတ်တွေလည်းဖြစ်เสียအကြောင်းမရှိဘူးအကုသိုလ်စိတ်တွေမဖြစ်တော့ရင် ကိုယ်မူရနှုတ်မူရစိတ်တတ်တယ်တိမ်မွေ့လာနူးညံ့လာပျော့ပြောင်းလာတိမ်မွေ့နူးညံ့ပျော့ပြောင်းလာပြုလုပ်သမျှပြောဆိုသမျှစိတ်ထားသမျှတွေအများအားမှန်းနေပါအဲ့ဒီလိုပြုလုပ်သမျှပြောဆိုသမျှစိတ်ထားသမျှတွေမှန်ကန်ပြီးစိတ်တရားနူးညံ့ပျော့ပြောင်းနေရင်ဘာလို့လို့ ဘယ်လိုနေရနေရဘယ်လိုတွေ့ရဘဝအတိတ်ပဲရှိတယ်တန်ဖိုးရှိတယ်အဲ့လိုဘဝမျိုးကဘဝရှင်သန်နေတဲ့ဘဝမျိုးလို့ဆိုပါတယ်အဲချုပ်ပြောရရင်တော့ဓာကြီးလေးပါရှုမှတ်တယ်ဆိုတော့ဒီခန္ဓာကိုယ်ပေါ်မှာမှာငါသူတို့ဘာယောက်ျားမင်းမှာပျောက်သွားရှုရတယ်ဓာကြီးလေးပါလွင်ဘာမှမရှိပါလားဓာကြီးလေးပါပဲရှိပါလားအဲ့ဒီလောက်သဘောပေါက်မြင်အောင်ကြည့်ရအဲ့လိုသဘောပေါက်မြင်အောင်ကြည့်တဲ့နေရာမှာ ဓာတ်သဘောတဘာဝတွေဟာသူတခုတည်းမဖြစ်ဘူးနော်တခြားဓာတ်တွေနဲ့အတူတွဲဖြစ်နေဒါကိုဘုန်းကြီးတို့ပဋ္ဌာန်းလေးတွေရုပ်ပြမယ်နော်ဘာဖြစ်လို့လဲဆိုဒီပဋ္ဌာန်းကလူတိုင်းရတဲ့ပဋ္ဌာန်းမို့ပစ္စယနေတဲ့တာမပါပါတယ်24ဖြစ်စီတယ်မှာတာဇာတဖြစ်စီမှာစတ္တရောမာဟုရာအညံမညာတာဇာတဖြစ်စီနာဖြစ်စီရောပဋ္ဌာန်းကြတော့ဘုရားက မဟာဘုတ်၄ပါးလို့သုံးသွားပါတယ်ဓာတ်ကြီး၄ပါးနဲ့အတူတူပဲเนาะအဲ့ဒါမျက်စိမလဲစေနဲ့ပညာသဘောမျိုးလို့ပေါ့ပညာကိုတခါတည်းလေးတည်းအဝိဇ္ဇာလို့သုံးရင်သုံးမယ်ဝိဝိဇ္ဇာပေါ့ခါတည်းညာလို့သုံးတယ်ခါတည်းပညာလို့သုံးတယ်တခါတည်းတမ္မာဒိဋ္ဌိလို့သုံးတယ်အဲ့လိုပေါ့သူ့နေရာနဲ့သူဒီပုဂ္ဂိုလ်ဒီလိုဟောပြောမှနားလဲဆိုဒီလိုဟောပြောပါတယ် အခုလည်းမထူပါဘူးထမ်းတို့ကြောင့်မာဘုတ်၄ပါးလို့သုံးတော့ပဲဓာတ်ကြီး၄ပါးနဲ့တူတူပဲဒါကြောင့်သတ္တရောမာဟုရာအညာမညာသာဇာတာပစ္စည်းနာပစ္စည်းဟောပဋ္ဌာန်းဆိုတာများသောအကြောင်းကျိုးအကြောင်းကျိုးဒီလိုပဲပြောရုံထုံးစံကြည့်တယ်အတူတကဖြစ်ပြီးအကြောင်းကျိုးကျေစုပြုတဲ့သဘောတရားမျိုးအတူတကဖြစ်ပြီးကျေစုပြုတော့သာဇာတာပစ္စည်းခေါ်တယ်ဆိုလိုတာဝါယောဒကို ကြည်နေဉာဏ်နဲ့တတရားအတူတကဖြစ်နေအဲ့ဒီနဲ့ကျေစုပြုတာ ဓာတ်ကြီးလေးပါအချင်းချင်းအတူတူဖြစ်ပြီးကျေစုပြုတယ်ဒီလိုပေါ့နော်အညာမညာပြည့်စက်တော်မာဘူးလားအညာမညာပြည့်စင်းတယ်ဓာတ်ကြီးလေးပါအချင်းချင်းကျေစုပြုနေတယ်သုံးချောင်းတော့ဖို့ကနောင်းဆိုင်နဲ့ဥပမာပေးတာတကူတကူမိနေတာဒီသုံးချောင်းပြီးတော့နေတရပြည့်စတတော်မာဟုတာအညမညာနေတရပြည့်စင်တာပြီးတော့ဓာတ်ကြီးလေးပါဟာ ချင်းချင်းပြန်ပြန်လာလာအမိပြုပြီးတော့ကျေစုပြုတယ်ဒါမျိုးခေါ်သွားတယ်ဆိုလိုတာတော့ဓာတ်ကြီးတစ်ပါးသိနေကြတဲ့ဓာတ်တဘာဝ၃ပါးသိနိုင်တယ်ဓာတ်နှစ်ပါးရဲ့တဘာဝကြည်နေကြတဲ့ဓာတ်နှစ်ပါးတဘာဝသိတယ်ဓာတ်၃ပါးရဲ့တဘာဝကြည်နေကြတဲ့ဓာတ်တစ်ပါးတဘာဝအတူတူဖြစ်တော့သိတယ်အဲ့ဒီမှာကြောင့်ယောဂီတို့သိမထင်ရှားဘူးဗျာပညာဝါဒပဋ္ဌာန်းပညာဝါဒအဲ့ဒီမှာကြဘုရားအတိအကျဟောသွားတယ်အဲ့ကြတော့ဘယ်လိုဟောလဲဆိုတော့ ။ဤကောမာဟုတော့ဒိဏနာမာဟုဒါနာသာဇာတပစ္စေနာပစ္စယောဓာတ်တစ်ပါးရဲ့သဘာဝဤကောမာဟုတော့ဓာတ်တစ်ပါးရဲ့သဘာဝမာဘုတ်တစ်ပါးရဲ့သဘာဝပြောတယ်။ကြည်နေရင်ဒိဏနာမာဟုဒါနာကျန်တဲ့ဓာတ်တုံးသုံးပါးရဲ့သဘာဝလည်းအတူတူဖြစ်တဲ့အတွက်သိနိုင်တယ်။ယေရှုပြုတယ်သိတယ်အတူတူပဲပေါ့ဗျာ။အညာမညာပစ္စည်းလည်းဒီတိုင်းဟောတယ်အနေတရားပစ္စည်းလည်းဒီတိုင်းဟော ဓာတ်တော်တဘာဓာတ်တဘာရဲ့တဘာဝကြီးနဲ့ကျန်တဲ့ဓာတ်သုံးပါးကချင်းချင်းအမိပြုတ်နေတဲ့အတွက်သိနိုင်တယ်ချင်းချင်းပြန်ပြန်လာလာခြေစုပြုတ်နေတဲ့အတွက်သိနိုင်တယ်တွင်းမာဝုဒ္ဓဒိဏနာမာဝုဒ္ဓနံသာဇာတပစ္စေနာပစ္စယောဓာတ်နှစ်ပါးရဲ့တဘာဝတွေကြည်နေဓာတ်နှစ်ပါးရဲ့တဘာဝအတူတူဖြစ်တဲ့အတွက်သိနိုင်တယ် ပြမြန်လာလာဂျေစုပြုနေတဲ့အတွက်သိနိုင်တယ်အချင်းချင်းအမိပြုနေတဲ့အတွက်သိနိုင်တယ်ဒီလိုဟောသွားတယ်တယောမာဟုဒဧကတမာဟုဒတသာဇာတပစ္စေနာပစ္စယောဓာတ်သုံးပါးရဲ့တဘာဝလက္ခဏာကိုကိုယ်ဉာဏ်နဲ့မြင်အောင်ကြည့်နေမှဆိုရင်ဓာတ်တဘာဝရဲ့တဘာဝတွေကလည်းအတူတူကဖြစ်နေတဲ့အတွက်ပြန်ပြန်လာလာဂျေစုပြုနေတဲ့အတွက်ပြန်ပြန်လာလာဂျေမိနေတဲ့အတွက်သိနိုင်တယ်ဒါဟောသွားတယ် အဲ့ဒါလေးနားလေထားတယ်ဒါတော့တမာရီအားကောင်းမှခုနကဓာတ်တဘာတော်တွေကအကုန်မြင်တော့ဗောဗျာတမာရီအားမကောင်းရင်တော့မမြင်နိုင်ပါဘူးအဲကြောင့်ဝိတ္တုရိမကကျတော့ဒီဓာတ်ဘောတော်ရှုနည်းကိုဉာဏ်ဒီဥဒ္ဒလည်းနဲ့စမ်းသပ်ပြီးကြည့်သူအဲ့လိုနည်းရတစ်မျိုးပေါ့နော်တကူလုံးအယိုကြရေကြသားကြအယိုကြောကြဉာဏ်ဒီဥဒ္ဒလည်းနဲ့စမ်းပြီးဓာတ်ဘောတဘာဝတွေ မြင်အောင်ကြည့်ခိုင်းတာဒါတနည်းပေါ့တော့ခေါင်းကနေခြေတော့ခြေတော့ကနေကောင်းပေါ့တကူလုံးခြုံငုံပြီးရှုတာတမျိုးဆိုဒီလိုကြည့်ခိုင်းပါတယ်ဒါသဘောတော်ဘာတွေသိအောင်တဏှာတဏှာနေဆွဲချပြီးမပြုတ်လို့သူရှိနေတဲ့တဘာဝအတိုင်းမှာဒါလေးကြည့်နေပေါ့ဝါယောဒဂုတိကျထားကြည့်မယ်ဆိုဝါယောဒကြည့်ပေါ့အဲ့ဒီကြည်ညက်ကြံတဲ့ဓာတ်ဘောသဘာဝတွေအတူတူဖြစ်မြင်နိုင်တယ်အတူတူဖြစ်ပြီးသိနိုင်တယ်ဒီမှာအဲ့လိုရှုမှတ်တဲ့အခါကျတော့ဒီလိုပုံကောင်များ ဟောမာတဲ့သဘောလေးတွေ့လာပထဝီတပဲဒါတော့အဘောတာပါဒီလိုစစ်စစ်ဆရာမလို့ဘုန်းကြီးတို့ကဒီဒါသဘောတဘာဝမြင်အောင်ပဲကြည်ခိုင်းတာအဲ့လိုစစ်စစ်နေတော့စိတ်ကဘေးထွက်သွားတတ်တယ်ဒီဓာတ်တော်တော်တွေရှုတဲ့အခါမှာတတိထားဖို့ရကတခုကိုလွန်ခဲ့နေလို့ရှုလို့မကောင်းဘူး။ဒီတော့တချို့ယောဂီတွေခုတောင်တွေးပါတယ်ရှောက်ကြ။မျက်ရည်တွေယိုကျနေတယ်ဘာမှအကြောင်းမဲ့သူဟာသူ အာဘောဓတွေလွန်ကဲလို့ရင်လေယုံစည်းမှုကဖြစ်တယ်ဒီကနေ့တချို့ယောဂီကအာဘောဓယုံစည်းမှုတွေလွန်ကဲပြီးမျက်ရည်တွေယုံစည်းကြတတွေးတွေခဏနာမျိုးနေရအဲ့လိုမတန်တဆသိဖြစ်လွားကြည့်လာလို့ချင်းရှုမှတ်ရခက်တယ်မျက်ရည်တွေဆက်တိုက်ယုံစည်းနာတတွေးတွေကလည်းဆက်တိုက်ယုံစည်းနေတော်တော်ခက်တယ်ပေါ့အဲ့လိုယုံစည်းနေရင်ဒီကနေ့မရှုတိုင်တမာရီပြတ်တတ်တယ် အဲ့ဒီခါရမျိုးဆိုရင်တိတ်ယိုစီးမှုတွေအကောင်းလိုက်ဖွဲ့စည်းမှုသဘောပြောင်းရှုပါဖွဲ့စည်းမှုဆိုတာမယိုစီးတဲ့နေရာအလုံးခက်တဏ္ဍာသဘောမျိုးစိုက်ကြည့်လိုက်ခြေတော်လုံးခက်တဏ္ဍာမျိုးလက်လုံးခက်တဏ္ဍာမျိုးပေါ့ဒီကုလုံးကြီးကဘုန်းကြီးတို့ထုတ်တာလုံးခက်တဏ္ဍာမျိုးပဲခေါင်းကြီးတို့ထုတ်တာတယ်ယိုစီးတယ်ဆိုအရေးသဘောမျိုးဖြစ်သွားတော့ဘုန်းကြီးတို့မုံမုံနေဂျုံမုံနေရေများများတဲ့အရေးပြောသွားတာ ဂျုံမုံကများသွားပြီပဲမုံကများသွားမယ်ဆိုရင်လည်းသူခဲသွားတာလုံခဲသွားတာအဲ့ဒီလုံခဲတဲ့သဘောမျိုးစိုက်ကြည့်လိုက်ရင်ယိုစီးတဲ့သဘောမျိုးရပ်သွားတာဖွဲ့စည်းမှုတွေတိတ်အားကောင်းလာရင်အသက်ရှူကြလာကြိုးကြဖွဲ့စည်းမှုတိတ်အားကောင်းလာတိတ်အားကောင်းလာရှူမှတော်တော်ခက်လာအသက်ရှူကြလာလုံခဲပန်တဲ့ပုံသဏ္ဍာန်ထင်ရှားအဲ့ဒီခါကျရင်အဲ့လို အသက်ရှူကြလောင်ဖွဲ့စည်းမှုသဘောတွေတိတ်ထင်ရှားနေမခံမရနိုင်အောင်ဖြစ်တယ်အဲ့ဒီခါကျယိုစီးတဲ့သဘောမျိုးပြန်ဆင်ញင်စဉ်းစားတယ်တဖုံရင်ကြည်လိုက်တဖုံသွားရည်တွေအများအားယိုကြအဲ့ဒီလိုလေးတွေပြောင်းလဲပြောင်းလဲရှူရတယ်နော်ဒါကမ္မတန်ရှူတဲ့ပုံပုံများအများသောအမြင်ဒီဓာတ်သဘောသဘောရှူတဲ့ပုံကိုယ်တွေကလွန်ခဲ့တယ်ဆိုတော့ဘယ်လိုပုံကိုလွန်ခဲ့တာတို့ဓာတ်တွေဆုပ်ယုပ်တာတို့ဖြစ်တာက ဝိပဿနာတက်တက်ရှုတဲ့သုတ္တဝိပဿနာကဝိပဿနာယာနိကပုဂ္ဂိုလ်များဖြစ်များတယ်။ဓာတ်ရိုက်ပြောရင်တော့ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်တွေဖြစ်များတယ်။သမထယာနိကသမထလမ်းစဉ်နဲ့သွားတဲ့ပုဂ္ဂိုလ်ကဖြစ်နေတယ်ဆိုဆာပြေကျမ်းကမှာအဲ့လိုတိကျပြောသွားတယ်။ဒီတော့မှတ်ထားဖို့ကခွန်းလာလို့ပေါ့လေ။ဓာတ်တစ်ခုလွန်ကဲလာရင်ဘာဖြစ်မလဲ။ပြောင်းတခြားဓာတ်သဘောသဘာဝပြောင်းချိန်ပြီးတော့လောက်ရ။ပူလာတွေကတိတ် ပြင်းထန်လာရင်တိတ်ပူလာပဲမီးတွေမီးနဲ့လောင်ကျွမ်းတယ်လို့ပူလာတိတ်ပူလောင်နေချွေးတွေဖြက်ဖြက်ကြာပြီးတော့ပင်မနွမ်းနေလာအဲ့ဒီကကြပူရပူရမှတ်လေးပို့ဆိုးတတ်တယ်အဲ့ဒီချိန်ကာလမျိုးဆိုရင်အေးတဲ့နေရာလေးပြောင်းရှူရတယ်ဒီကုလုံးပူနေမယ်အေးတဲ့နေရာလေးရှိတယ်ညနာကိုလေးတိုက်လို့အေးလာမယ်တနေရာမှာခုလိုချိန်ပေါ့ဝယ်မဖို့တာနေရာအေးနေတယ်အဲ့ဒီနေရာလေးစိုက်ရှူလိုက် အေးတဲ့နေရာလေးပြန်ကြည်လိုက်ရင်လည်းပုံမှုနဲ့အိမ်မှုကညီမြသွားတယ်အဲ့တော့ဓကမဏရှုတဲ့ပုံကများညီအောင်ရှုရတယ်လို့မှတ်ထားမယ်နော်ပူရာတွေကတိတ်လွန်ခဲ့လိုက်အေးရာတွေရှုအေးရာတွေဟာတခါတည်းအေးခဲပြီးတော့တောင့်တင်းနေတာလေဘလို့မှလုံမရအောင်ပါအဲ့လိုဖြစ်တတ်တယ်အဲ့ဒီခါကျရင်တော့ပူတဲ့သဘောလေးပြန်ရှုရတယ်ခါတည်းတွန်းကံမှုတွေကအာကြည်လိုက်ခန္ဓာကိုယ်ကြီးတီးတော့လှုပ်နေတယ်ဘုရားငငယ်တို့ကဒီဆရာတော်တော်ကတွေ့ဘူးတယ် အဲ့ဒီအချိန်မှာဘုန်းကြီးကမဟာစီကမ္မဒန်းဆရာမန်းလေးစိန်မန်းမှာသွားအထောက်တာအဲ80နှစ်လောက်ကပါ1982ခုနှစ်လောက်အဲ့မှာသွားအထုတ်လုံနေတာပဲသူက82ခု80ခုနှစ်လောက်ကဘုန်းကြီးကမဟာစီရန်ကုန်မှာအထုတ်ပြီးဒုတိယအချိန်အဲ့မှာအထုတ်တာအထုတ်တော့အဲ့ဒီဘုန်းကြီးတို့က2ဝါလောက်ပဲရှိသေးတယ်ဟိုဆရာတော်ကြီးက3ဝါ10ဝါကျော်သွားပြီ ဘုန်းကြီးအများကြီးကြီးတယ်10နှစ်ကျော်လောက်ကြီးတယ်သူကအထုတ်နေဒီလိုခဏကြီးကဒီလိုလုံနေခုလည်းမတူပါဘူးတချို့ယောဂီတွေဒါဝါယောဒရဲ့တုံးကန်တဲ့သဘောပဲအဲ့တော့သူကမလိုက်နဲ့နော်လိုက်လိုက်တမာရီမရမတ်စာတော့ကိုကတော့ညိတ်နေကိုဟုတ်နေဟိုဒီလိုလေးမှတ်နေအဲ့လိုမျိုးအဲ့လိုမျိုးသူကမလိုက်နဲ့ဒါကြောင့်ဘုန်းကြီးကကြည်ပြီးထိမ့်ပေးတာအဲ့ဒါလည်းပါအဲ့ဒီဆရာတော်ကြီးဆိုရင်ဘုန်းကြီးကိုမေးတယ်ဂောတိတာတဲ့တပည့်တော်ဒီတိုင်းကြီးလုံနေတယ်တဲ့ကိုကလည်းကမ္မထမ်းဆရာမဟုတ်ဘူးကြာအိမ်မှာဖြစ်ပေါ်တာ ကမ္မရာစီကလည်းဒီတိုင်းမှဆိုဒုက္ခပြဒီတိုင်းမှနာဒီလိုလှုပ်တယ်လှုပ်ရနေတော့ခေါင်းကြီးနဲ့ဒီချမ်းကြီးနဲ့ဒုံဒုံဒီလိုကြီးကိုလဲနေတာဆရာလည်းဒီတိုင်းမှဆိုဘုန်းကြီးလည်းဘာမှမပြင်တော့အဲ့တော့ तू ကမေးရဘုန်းကြီးသူကဒီတော့တဲ့ရှင်ပြားကဒီဟာကိုနှစ်ကြိမ်ရှိပြီအထုတ်တယ်ဒီတော့ဒါဖြစ်နေဆရာတော်ဒီတော့လည်းမသိဘူးဒီတော့လည်းကမ္မထမ်းဆရာမဟုတ်ဘူးအဲ့ဒီတော့ကဘုန်းကြီးမပြင်တတ်ပါဘူးဒီနီးတွေရသွားတဲ့အခါ အဲ့ဒီဆရာတော်နဲ့မတွေ့ပြန်ဖြစ်ပုံတော့နောက်ပိုင်းတော့ဒါဒီဒီနီးမရနောက်တနည်းအဲ့လိုမျိုးဘုန်းကြီးနှစ်နီးသုံးနီးလောက်ရခဲ့ပါတယ်အဲ့လိုတွန်းကံမှုတွေများနေရင်ဘာလို့မလဲထောက်ထားတဲ့သဘောလေးကြည်လိုက်တွန်းကံမှုနဲ့ထောက်မမကြီးထောက်ထားတဲ့သဘောမျိုးတွန်းကံမှုကိုမလိုက်အောင်ဒါမှမဟုတ်ဒီအာယုဒုကိုကတ်လိုက်ဝင်လေဝင်လေထွက်လေအသေးလေးကတ်ကြည့်လိုက် နီးမျိုးစုံတော့လောက်ရတာပေါ့နော်ဒီရေပုံရတော့ တွန်းကန်မှုတွေများနေထောက်ထားတဲ့သဘောလေးအာရုံပြုလိုက်ဒီသစ်ပင်ကြီးမလဲအောင်ဒီလိုထောက်ထားလိုက်တော့အိမ်ကြီးမလဲအောင်ထောက်ထားလိုက်တဲ့သဘောမျိုးပြီးတော့လှုပ်ရှားနေရင်ရိမ့်နေတာကြီးကိုမမရိမ့်အောင်ထောက်ထားလိုက်ထောက်ထားတဲ့သဘောမျိုးပေါ့ထောင်တော်မမထောက်ထားတဲ့သဘောမျိုးကြည့်လိုက်ဟိုကငြိမ်သွားပါအဲ့ဒါမျိုးနော်ခါရီတွန်းကန်မှုကအာကြည့်ရင်ဒီလိုဘေးလေစောင်းကြတယ်ဘယ် ညာဘက်လည်းဆောင်းကြရတဲ့ဘယ်ဘက်လည်းဆောင်းကြရတဲ့ရှေ့လည်းကုန်းတာတယ်နောက်လည်းကုန်းနေတတ်တယ်ဒါတွန်းကံမှုပေါ့အဲလိုတွန်းကံမှုတွေဖြစ်လာဘာလို့လဲထောက်ကံတဲ့သဘောထောက်ထားတယ်ပေါ့တဲ့တဲ့မှမှထောက်ထားတယ်ပေါ့မြန်မာလားအဲတော့အဲတော့တွန်းကံမှုသဘောဖြစ်နေရင်ခုနလိုဘာဖြစ်လဲခန္ဓာကိုယ်ကြီးကခုနဘုန်းကြီးပြောတဲ့ဆရာတော်ဆိုရင်ဟာခန္ဓာကိုယ်ကြီးကဒီလိုလဲနေတယ်လဲပြီးတော့ရိမ့်ပြီးတော့ရိမ့်ထိုးနေတာလဲနေတာဝိုက်နေတတ်တယ် အဲ့ဒီကကြပါပြောင်းမယ်ထောက်ကံကိုပြောင်းရှုပေးပါအဲအဲ့ဒီလိုရိမ့်နေတာတွေတွန်းနေတာတွေမရက်ဘူးဆိုရင်ဘုန်းကြီးတို့ဘာဥမာပေးလဲဆိုဟိုလေပေါ့ဗျာလေကတွန်းကံကိုအကောင်းလို့အဲ့ဒီလိုတွေကဖြစ်တာကိုရိမ့်နေတာလှုပ်နေဝိုက်နေတာလဲနေတာဒါမျိုးဖြစ်အဲ့ဒီခါကျဘာဖြစ်လဲဆိုဒီမှာဆာရွက်လေးတွေဒီလိုလေတိုက်လို့ဖလဖလနဲ့ဒီလိုလဲကြတော့ ဒါမျိုးလေးတို့လေတိုက်လို့လေလေရဒါတွန်းကံမှုအကောင်းလို့ဒီအဲ့ဒီဒီလိုဒီလိုထည့်သွားအဲ့ဒီဟာမျိုးဆိုရင်အပေါ်ကနေမာတဲ့သဘောလေးဖိလိုက်ငြိမ်သွားတဲ့သဘောနောက်တနည်းကတော့တွန်းကံမှုတွေတိတ်အကောင်းနေရင်ဘာလို့မလဲမာတဲ့သဘောလေးကိုလေးတဲ့သဘောပေါ့အပေါ်လေးတဲ့အရာကိုလို့တစ်ခုလေးတင်လိုက်ရင်လေးတဲ့အရာကိုလေးမှတ်လိုက်ပေါ့တိတ်လှုပ်ရှားနေလေးတဲ့အရာကိုလေးမှတ်လိုက်ရင်သူကငြိမ်သွားတတ်တယ်ဒါကြောင့်ဘုန်းကြီးတို့ ကမ္ဘာဆရာနဲ့ဆွေးနွေးတယ်ဆိုအဲ့ဒါပါပဲဘုန်းကြီးတို့ကလည်းဒီယောဂီတို့ရဲ့ဌာနဘာကြောင့်ဖြစ်တယ်ဘယ်လိုမှတ်မှရပ်မယ်ဆိုတော့တိကျမသိဘူးဗျဖះမှာတပါကျန်တဲ့ဘုတ်ကိုမသိနိုင်ဒီနေ့ဓမ္မကြီးတို့ယောဂီတို့ဘုန်းကြီးတမျိုးသင်ပေးမယ်အဲ့ဒီနေ့လေးလောက်ကြည့်မရရင်နောက်ရက်ရှောက်ပေါ့ဆရာတို့မနေ့ကပြောတော့မရဘူးတွေးရမယ်နော်ကမ္ဘာတန်းဆရာတွေးရမယ်ဘာမှကြောက်ဆရာမရှိဘူး ချို့ကလည်းကမ္မဋ္ဌာန်းဆရာတွေ့ရမှကြောက်တာဘာဖြစ်လို့ကမ္မဋ္ဌာန်းဆရာငေါက်တာဟုတ်တချို့ကြအဲဒီကကြမတွေ့ရဘူးဒါတွေလည်းပြဿနာတက်သေးတွေ့ဘူးပါတယ်ဘုန်းကြီးအများကြီးအရင်တုန်းကတော့ဗမာပြည်ပြန်အခုတော့ဗမာပြည်လည်းဘယ်တော့ပြန်လာမှမသိပါဘူးမျောလေးတိုင်းဝေးနေယောဂပိုးရှိတယ်ငါကတော့ဗမာပြည်ပြန်အညာဒေသဘုန်းကြီးရဲ့ရရွာပြန်ပြန်ပြန်ပြီးတော့ကြာပါပြီအဲတုန်းက2000 99ကနေ2005 6ခုနှစ်တိုင် တိုင်အောင်ပေါ့လေတခြားတရားတွေအာမထုတ်ခင်အောင်ဒီတခြားတရားတွေဟိုပိရိရှာအထုတ်တော့ရွာလည်းမရောက်ဘူးအဲ့ဒီချိန်မှာရွာဘက်မှာတရားပြတရားပြတော့ဘာသွားတွေ့လဲဆိုဓမ္မကြီးတယောက်အဲ့ဒီတော့ကတော့ဘုန်းကြီးတို့ချိန်မပေးနိုင်တာနဲ့ပေါ့ဗျာတို့ဖွဲ့လိုက်စစ်ဆေးပေးဖွဲ့လောက်စစ်ဆေးပေးတော့ဘာဖြစ်လဲဆိုတော့ဓမ္မကြီးတယောက်ကဘုန်းကြီးလည်းတွေ့ရော တရားမလျှောက်ဘူးငိုပါလေဘာမှမပြောရသေးဘူးငိုတော့ကြောက်ပြီးဘာမှကိုပေးလို့မရတော့အသာထားလေတချို့တော့တကမာကြီးတွေကြဘုန်းကြီးတွေဒါအကြောက်အဲ့လိုမျိုးဖြစ်တယ်ဒါမျိုးတွေလည်းကြုံမှုတယ်နော်အဲ့လိုကြုံအဲ့လိုကြောက်အာကြီးနေနေဘုန်းကြီးတို့ဘာမှပြင်လို့မရတော့ဘူးဘာမှရှောက်ဘာဖြစ်လို့ကြောက်နေနော်ခုကတော့အဲ့လိုမဟုတ်ပါဘူးဘုန်းကြီးတို့ဒီခေတ်ဒီကာလတော့ရှောက်ရဲရမယ်နော်အဲ့လိုမျိုးမှတ်တာ အများကြီးပါပဲဒီတော့ဓာတ်တော်တဘာဝတွေတစ်ခုခုလွန်ကဲလာရင်ကြံတဲ့ဆန့်ကျင်ဘက်တဘာဝကိုပြောင်းပြီးမှတ်ပေးပါလို့ရေပုံရနော်ဒါကဒီတိုင်းတော့အများဆုံးမဟုတ်ကမ္ဘာတန်းဆရာနဲ့ပြန်ဆွေးနွေးမယ်အဲတော့ခွန်ကြီးတို့ဒီရိတ်တာဆရာတော်ကြီးတွေအကြောင်းဟိုနည်းနည်းပါးပါးဆက်ဆက်လို့ခွန်ကြီးပြောပါဦးခွန်ကြီးတို့ရိတ်တာဆရာတော်ကြီးတွေမှာတော်တော်များများခွန်ကြီးရင်းနေပါတယ်ဆရာလည်းတော်ခဲ့မှုပါတယ် ချမ်းမြေဆရာတော်ကြီးတို့ပန်းဣရာယမဆရာတော်ကြီးတို့သူတို့ကမာစီနီးနေကြတော့ဒီဓာတ်ဘောတဘာဝအဓိကသင်ပေးတာများပါတယ်မထေကြီးတွေကသိတယ်နောက်ပိုင်းလူငယ်တွေကဖောင်းနဲ့ပိန်နဲ့ဒီလိုသွားနေကြတယ်ဖောင်းနဲ့ပိန်တော့ကြည်တာမဟုတ်ဘူးဝါယောတရဲ့တဘာဝကိုကြည်တာဒါလေးနားလည်တာပဲဘုန်းကြီးဒီဖောက်တို့ရဆရာတော်ကြီးနေသွားထုတ်တဲ့ချိန်ကယ်လီဖိုးနီးယားကရှင်းနေလေမရလို့ ကာလီဖိုးနီးယားစင်တာတခုမှာမန်နေဂျာလုပ်နေတဲ့အဖြူတကာတယောက်ဘုန်းကြီးတွေရောက်လာဖရီမမေတ္တာနန္ဒအကြောင်းမှာသူတို့ကဗာမေးလဲဆရာတော်တဲ့မာဇီနီးယားတက္ကမထာနေပြပါလားပြပါတယ်လို့ဒါပေမဲ့သူတို့ကတရားစစ်တဲ့ခါမှာပဲဒီဟာကိုရှုတယ်ဆိုတဲ့အကြောင်းသင်သင်ပေးကြတယ်ဒီဘေဒကဘယ်သဘောပြောတာတော့နဲတယ်လို့အဲ့ဒီအာနဲ့ချက်တော့ရှိတယ်လို့ချမ်းမြေဆရာတော်ကြီးတို့ ဏိတရာမဆရာတော်ကြီးရဲ့အကြောင်းတွေနည်းနည်းပြောပြပါအဲ့ဒီမှာချမ်းမြေဆရာတော်ကြီးတို့ဗာဏိတရာမဆရာတော်ကြီးတို့ဟိုတသဘောတဘောမြင်မမြင်သူကစောစီကသင်မပေးဘူးပြစစ်တဲ့နေရာတော့ပဲပြောအဲ့မှာယောဂီကလည်းဘာဆိုလို့မှမသိဘူးခုနားထောင်ကြည့်နော်ဆရာတော်ကြီးတွေပြောတဲ့စစ်တဲ့နီးလေးပေါ့သူတို့ကတော့ဖောင်းပိမှခိုင်းတော့ဖောင်းပိမှခိုင်းရင် သွားလျှောက်တယ်ဖောင်းနာပိနာကိုမှတ်နိုင်ရလားလို့ဒီလိုမေးပါတယ် ယောဂီကလည်းခတ်ဒီအမှန်မှမှတ်နိုင်ပါတယ်ရှင်ဖျားပေါ့သူကတဆင့်တက်ပြီးတယ်ဖောင်းမှုပိန်မှုမှတ်နိုင်အဲ့ဒီဖောင်းမှုပိန်မှုပေါ်မှာစိတ်လေးကတ်လိုက်နိုင်လေကတ်လိုက်နိုင်လားအဲ့ဒီပေါ်မှာစိတ်ကတ်ထိုင်နိုင်လားလို့မေးတာနော်ဒါကြောင့်ပေါ်ကနေစီကြည့်လည်းမမြင်ဘူးအတွင်းနဲ့ထားကြည့်ရအဲ့ကြမှာကတ်ပြီးလိုက်နိုင်အဲ့ဒီမှာခတ်ဒီနဲ့ယောဂီကလည်းသူမေးတာသူဘာမေးလို့မှမသိဘူးရမ်းပြီးတော့ကတ်လိုက်နိုင်ပါလေဘုရားဆိုလှုပ်လိုက်တယ်နောက်တစ်ဆင့်တက်လာတယ် အဲ့ဒီလိုဖောင်းမှုပိန်မှုပေါ်လေးမှာစိတ်ကကတ်လိုက်နိုင်ရင်တဲ့ဘာမြင်တယ်လဲဘာသိတယ်လဲဘာတွေ့တယ်လဲဒီလိုမေးတော့တာအဲ့တော့သူကလည်းဘာဆိုလို့မှမသိဘူးဖောင်းတာပိန်တာတွေ့ပါတယ်ဖရာတိုင်းမှာဆူတော့ငေါက်တော့တာအဲ့အဲ့ဒီမှာကြောက်တာဟိုကဟိုကအဓိကဒီဓာတ်သဘောတဘာဝတွေမြင်လားလို့မေးတာအဲစောစီကသင်မထားတော့မသိဘူးလေယောဂီအဲ့ဒါကိုကြောက်ကြတာအဓိကသူကဓာတ်သဘောတဘာဝတွေစောစီကကြိုးမပြောထားဘူး ကြိုမပြောထားတဲ့ခါကျဘာလို့သူတို့ကမေးလို့မှမသိတာအဲ့ဒီပြဿနာတက်တာဖောင်းတဲ့ပိန်နဲ့မြင်နေကြတာပြဿနာတက်တော့တာအဲ့တော့တွန်းကန်တဲ့သဘောလေးတွေမြင်နေဒါကြီးကသူကလည်းအဲ့ချိန်မှစကားလမ်းခင်းပေးတယ်နော်ဖောင်းဖောင်းသွားတဲ့ခါဖောင်းဆုံးကြဘာတွေ့တယ်လဲဖောင်းဆုံးသိပါတယ်ဗျာတဲ့ကငေါက်ခံဖောင်းသွားရင်သူကဆုံးကြမာသွားတယ်တင်းသွားတယ်ဒါမျိုးဖြည့်စေချင်တော့ ဆုံးရပါတယ်ဆုံးတာသိပါတယ်ဗျာဆိုတော့အဲ့မှာမကြိုက်ပြန်အဲ့လိုမျိုးတွေဖြစ်တယ်မှတ်တာနော်ဒီအဓိကကတော့သူကဝါယောဒရဲ့တဘာဝကိုမြင်အောင်ကြည့်ခိုင်းတယ်မြင်အောင်သိစေအဲ့ဒါကိုကြည့်ရဉာဏ်မျက်စိနဲ့မြင်အောင်ကြည့်ရဉာဏ်မျက်စိနဲ့ဟိုနည်းကဓမ္မစကြာမှာဖွင့်ပြောခဲ့သလိုစကုကရဏီမျက်စိဖြင့်ဖွင့်ကြည့်သလိုဉာဏ်မျက်စိနဲ့တွန်းကန်တဲ့သဘောထောက်ထားတဲ့သဘောမာတဲ့သဘောပြောတဲ့သဘော မြင်အောင်ကြည့်ရတယ်။အဲ့ဒါဘယ်လောက်ထိမြင်အောင်လဲပေါ်ပြီးပြောက်ဖြစ်ပြီးပြအိဋ္ဌာဒုက္ခအနတ္တအဲ့လောက်ထိမြင်အောင်ကြည့်ရ။များပြအိဋ္ဌာတော့မြင်လွယ်ပါတယ်။ဒုက္ခတော့အနတ္တတော့ကြတော့ဆရာသမားသင်ပေးလိုက်ဘယ်လိုရှိမြင်လဲဆိုသူပြောပါလိမ့်။အဲ့ဒါလေးမှတ်ထားဖို့ပေါ့ဗျာ။အဲကြောင့်ဒါသဘောတဘာဝအဲ့ဒါကြတော့ဘုန်းကြီးတို့ဈဉ္ညာလျှောက်တဲ့ခါကျပို့ထင်ရှားတော့နော်။ဒီတော့ တခြားအထုတ်တဲ့နည်းတွေကလည်းသူနည်းနဲ့သူရှိပါတယ်နော်အဲဒီခုနကတခြားနည်းတွေじゃဓာတ်တွေကိုတပါးတပါးစီမြင်အောင်ကြည့်ခိုင်းတာပေါ့သူကြတော့ဒီမာဇီနည်းကြတော့အဲ့ဒီလိုမဟုတ်ဘူးဝါယောဓာတ်ရဲ့တဘာဝကြည့်တယ်ဝါယောဓာတ်ရဲ့တဘာဝကြည့်တော့ဝါယောဓာတ်ကအကောင်းတဲ့နေရာပုံမဲအကောင်းတဲ့တိုင်လိုက်ကြည့်ဖောင်းတဲ့ပိန်နဲ့ဆိုအသေးမမထားနဲ့အသေးမထားရင်ဟိုလားဖောင်းတဲ့ပိန်နဲ့က ဒီလိုရှင်းနောက်လေးဖောင်းနေတာဟန်ကြနော်အဲ့လိုမဟုတ်ဘဲနဲ့ဒီလိုအထက်အောင်ဖောင်းတဲ့ခါကျတော့ဖောင်းတဲ့ပင်နဲ့ပျောက်သွားတယ်ဆိုဖြစ်ပြန်တယ်ဒီလေကမပျောက်ဘူးလေဘုန်းကြီးလေပျောက်သွားရင်တော့သေုံပဲရှိပါလို့အဲ့ဒါပြောပြောလေကမပျောက်ဘူးအကျင့်ပုံစံပြောင်းသွားတာခါကျဒီလိုလေကလဲနေတတ်တယ်ခါကျဒီလိုတောင်းတန်းနေသွားတယ်အဲကြောင့်လေကိုစိုက်ကြည့်စိုက်ကြည့်ဆိုတော့တခြားမဟုတ်လေရဲ့သဘောတဘာဝတွေမြင်အောင်လို့ ဒီရောသဘောတဘာဝတွေမမြင်သေးဘဲနဲ့ဟိုပြောင်းသွားဒီပြောင်းသွားလို့ပြောင်းမှလို့တော့မရဘူးလားရပါတယ်ဒါပေမဲ့ဘာသိညာမှမဖြစ်တော့နော်ရှင်းနိုင်ခွဲသွားပြီနော်ဒီနေ့ဒီလောက်နဲ့တော့ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာအတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရလို့ရောက်လည်နေကြတဲ့ပုံကုန်များဖြစ်ကြပါစေ။ရတော်ပြပေးတဲ့စီနဲ့ပြရပါလို့ရှင်ဗျာ။ အဲဘုန်းကြီးတို့ရှေ့တိုင်းကပုံကိုယ်တွေမိုးချုပ်သွားပြီးအိယာမှာဆိုတော့ဆူတောင်းပြီးတော့ညပေးဝင်မယ်နော်လိုက်စုဣဒမေပုံညာဣဒမေပုံညာနိဗ္ဗာနတာနိဗ္ဗာနတာပစ္စယောပစ္စယောဟောတုဟောတုဣဒမေပုံညာဣဒမေပုံညာသဗ္ဗတတ္တနာသဗ္ဗတတ္တနာ ပါစေမပါစေမသဗ္ဗေတတံသဗ္ဗေတတံဒုက္ခိတာဒုက္ခိတာဝန္တုဝန္တုညာတယောညာတယောကုသိုလ်အမြာအမြာအမြာယူတော်မူကြပါကုန်တော် သာဓုသာဓုသာဓုကုသိုလ်အမြာအမြာအမြာယူရောဝိညာဘာကုံလောသာဓုသာဓုသာဓုကုသိုလ်အမြာအမြာအမြာအမြာယူရောမူကြပါကုန်လော သာဓုသာဓုသာဓုအဲ့တခါကျအမှတ်တတိလေးနဲ့အိမ်နော်ဒါမှအရေးလဲဝပြီးတော့တတိလည်းမလွတ်အဲ့အမှတ်တတိလေးနဲ့အိမ်အိပ်တော်မှာကောင်းပြီနော်ရှေ့ဘက်ကလူရနာမည်ဒီဘက်ကဘုရင်တို့ဒီနောက်တိုင်းနိုင်ငံပုဂ္ဂိုလ်ရပြိပစစ်စားမည်ပြိပစစ်စားစဉ်ညာလျှောက်ဖို့